မာနုပဒနာတရားတော်တွေကခန္ဓာဓမ္မာနုပဒနာရခန္ဓာ၅ပါးတရားတွေဟောတာတော့ဒီမောင်တော်မြင်ရတယ်အဲဒီခန္ဓာ၅ပါးတွေထဲမှာယုတ်ခန္ဓာအကြောင်းပြီးခဲ့ပြီဝိညာဉ်နဲ့ခန္ဓာအကြောင်းပြီးခဲ့ပြီစေတသိက်ခန္ဓာစေတသိက်ခန္ဓာ၃ပါးအဲဒီမှာဝေဒနာတို့ပညာတို့တော့ဟောတော့ဟောပြီးပါပြီ အခုသင်္ခါရခန္ဓာတွေကအတွင်းဝင်တဲ့စေတသိက်ခန္ဓာတရားတွေကတချို့ကကြံနေတချို့ကြီးကြီးဟောနေတယ်သူကတော့မြင်ရတယ်အဲဒီစေသိက်ခန္ဓာတွေထဲမှာစိတ်တိုင်းစိတ်တိုင်းမှာရှင်တဲ့စေတသိက်9ပါးအကြောင်းပထမဆုံးဟောခဲ့ပြီးတော့စိတ်စိတ်ပေါင်းများစွာတော့နဲ့ ကျိုးပြန့်ပြီးတော့ရှင်တဲ့ပကိန်းစေတသိက်လို့ခေါ်တဲ့စေတသိက်6ပါးကြီးအဲဒီကြောင့်လည်းဟောပြီးခဲ့ပြီ73ပါးအဲအလုံးစိတ်တိုင်းမှာရှင်တဲ့စိတ်က9ပါးပကိန်းစေတသိက်က6ပါး73ပါးနောက်ပြီးတော့ဒီနေ့ကတည်းကအကုသိုလ်စေတသိက်14ပါးရှိတာအကုသိုလ်စိတ်မှာရှင်တဲ့စေတသိက်14ပါးအဲဒါပြီးခဲ့ပြီဒီနေ့တော့ကုသိုလ်စိတ် ဝိဘယ်စိတ်သရိယာစိတ်တို့မှာရှင်တဲ့စေတသိက်ကောင်းနေပါပဲသောဗနာစေတသိက်လို့ခေါ်ပါတယ်တင့်နေတဲ့စေတသိက်တွေတဲ့ဒီစေတသိက်တွေကတော့အာဟုသောစေတသိက်တွေကတော့မတင့်နေတဲ့စေတသိက်တွေဒီစေတသိက်တွေကတော့တင့်နေတဲ့ကောင်းမြတ်တဲ့စေတသိက်တွေပဲအလုံး25ပါးရှိတယ်အဲဒီ25ပါးသောစေတသိက်တွေလည်းဟောရမယ် အဘိဓမ္မာရသင်္ညိုလေ့လာနေတဲ့ပုဂ္ဂိုလ်တွေဖို့ကတော့သူကနေရာတွေကခေါင်းစဉ်တွေရနေတာပါသဒ္ဓတတိကြီးဥဒ္ဒဘအလောဘအဒေါသသတ္တမိသတ္တတာကာယပတ္တိသီတပတ္တိစသည်ဖြင့်အဲဒီက19ပါးရှိတယ်အမောအားကတစ်ပါးနဲ့20ပြီးတော့ဝိရတိက3ပါးဗေမညာက2ပါးအလုံးပေါင်း25ပါးရှိတယ် ဒီကောင်းစဉ်ကလေးကကောင်းစဉ်ကလေးကတော့မှတ်ထားကြတယ်ကောင်းမှန်ကောင်းစဉ်ကလေးရထားမှလို့အဲဒီထဲမှာမဒါတရားဆိုတာကစပြီးတော့သင်ထားပါတယ်မဒါဆိုတာမဒါဆိုတာဟာကောင်းစွာထားတယ်လို့အဓိပ္ပာယ်ရှိပါတယ်ကောင်းစွာထားစိတ်ကိုကောင်းစွာထားအဲစိတ်ကိုကောင်းစွာထားတော့ ကြီးညိုစေတယ်ကြီးလင်းစေတယ်ကြီးညိုတဲ့တရားကြီးလင်းတဲ့တရားသရာတရားဆိုတာယုံကြည်တာနဲ့ကြီးညိုတာနဲ့ယုံကြည်တာကြီးညိုတာကြီးလင်းတာအဲ့ဒါဟာသရာတရားပဲသရာတရားဆိုတာကြီးလင်းစေခြင်းလက္ခဏာရှိတယ်ကြီးလင်းစေခြင်း စัจ जा မင်းရဲ့ဗရမယယရနာများရေနောက်ထဲထည့်လိုက်ပြင်မဲ့အဲရေနောက်ထဲထည့်လိုက်လို့ရှိရင်ဒီနေရာတစ်ခါလဲကြည်သွားတယ်လို့ဆိုတာဟုတ်နေတာကတော့မမြင်ရတဲ့ဥပမာပဲဒါကတော့အခုရေကြည်လင်စေရတဲ့ဓာတ်ဘာဝတွေဆိုတာရှိပါတယ်ရေနောက်ရေနောက်နေလို့ရှိရင်ကြည်စင်လို့ရှိရင် အဲရည်ကြည်စေရတဲ့သဘောရည်ကြည်စေတို့ဒီလိုအားတွေကြည့်ပါတယ်ပြီးတော့ကြောက်ကျင်တော့အထက်လိုက်လို့ရှင်နေရည်ကကြီးသွားအဲဒီသဘောမျိုးတော့စကြမင်းရဲ့ဗရမယရဏအရင်နောက်ကိုကြည်စေရတယ်အဲ့ဒါလိုပဲစိတ်စိတ်စိတ်တရားတွေကိုကြည်လင်စေရတဲ့တရားသရာတရားခေါ်တဲ့သရာတရားနဲ့ရှင်တွဲလိုက်လို့ရှင်ဖြင့်စိတ်တွေဟာကြည်ပြီးတော့ ဝိပဿနာရှိတဲ့ယောဂီပုဂ္ဂိုလ်တွေမှာဝိပဿနာဉာဏ်ကောင်းနေတဲ့ခါဒီစိတ်ကြည်လင်တာသင်ကြားအထူးအားဖြင့်သင်္ခါရုပ္ပကညာစီမှာဆိုလို့ရှိရင်စိတ်ကလေးတစ်ခုတည်းတစ်ခုတည်းကြီးပြီးတော့မာကြီးတာနဲ့မှမတူဘူးတခါတည်းစိတ်ကကြည်လင်ပြီးတော့နေတာတွေ့ရအဲဒါယောဂီပုဂ္ဂိုလ်တွေတို့ကသရောကထူးထူးထူးခြားခြားတွေ့ရပါတယ်ကြည်လင်နေတဲ့သဘောအဲဒါဟာသရတရားအားကောင်းနေတာလေ ဥရိယဝိယဉာဏ်စီမှာလည်းဒီလိုကြည်နေတာတွေ့တယ်ကြည်နေတာတွေ့ပြီးတော့ကြည်ညိုတဲ့ယုံကြည်တဲ့သရာတရားတွေအာကြီးဖြစ်တယ်အဲဒါသရာတရားတဲ့သူကသံယုတ်တရားတွေသင်္ဘက်တရားတွေကိုကြည်လင်စေရတဲ့ကြည်ညိုစေရတဲ့ယုံကြည်စေရတဲ့တရားပဲသင်မှာတော့နှစ်ခုပဲထည့်ထားတယ်အဲယုံကြည်တာကြည်ညိုတာကသရာတရားကြည်လင်တာလည်းပဲ ရင်ပါတာပေါ့ကြည်တယ်ဆိုတော့ပါသွားပြီယုံကြည်ရာကြီးညိုရာကသဒ္ဒါတဲ့ဆိုရမယ်ယုံကြည်ရာကြီးညိုရာကသဒ္ဒါအဲ့ဒီတရားတရား ယုံကြည်သေးတဲ့အရာဌာနတွေယုံကြည်တာကိုသရာတရားလို့ခေါ်ပါတယ်မယုံကြည်တဲ့အရာဌာနတွေယုံကြည်တာကတော့သရာတရားမဟုတ်ဘူးတရားစစ်ဖရာမန်ကိုယုံကြည်တယ်ဆိုအဲဒါသရာတရားပဲတရားစစ်တရားမန်ကိုယုံကြည်တယ်သရာတရားမင်္ဂစစ်သံဃာမန်ကိုယုံကြည်တယ်သရာတရားပဲတရားစစ်ဖရာမန်ဆိုတာအာသာယူတော့ကိုးပါးသောဂုဏ်တော်တွေနဲ့ပြည့်စုံ အာသာဤသောကိုယ်ပါသောကိုယ်တော်နဲ့ပြည့်စုံလို့ရှိရင်ဘုရားစေဘုရားမှာပဲကိုယ်ပါသောကိုယ်တော်နဲ့မပြည့်စုံဘူးဆိုလို့ရှိရင်ဘုရားစေဘုရားမှာမဟုတ်ဘူးလို့ဘုရားသာသနာပြင်ဘက်ကသူ့ဘာသာနဲ့သူဘုရားဆိုတာရှိတာပဲအဲဒီဘုရားတွေမှာအရဟံသာဤသောကိုယ်ပါသောကိုယ်တော်တွေနဲ့ပြည့်စုံမလားမပြည့်စုံဘူးလားတိုက်ဆိုင်ကြည့်လို့ရှိရင်မပြည့်စုံတာကိုတွေ့ရလိမ့်မယ်မပြည့်စုံတာဘုရားမဟုတ်ဘူး

ရေနဲ့တခါလဲလောင်းပြီးတော့ထုရိုက်ပြီးကျော်လိုက်ခေါ်လိုက်လို့ရှိရင်ဖြင့်စင်ကြယ်ပြီးတော့သွားတယ်အဲဒါရုပ်ညစ်ကြီးသိပြီးတော့ရုပ်ညစ်ကြီးစင်ကြယ်အောင်တော့အများကလုဒ္ဒကြပါတယ်အားထုတ်ကြပါတယ်စိတ်ညစ်ကြီးအကြောင်းကတော့သိတဲ့ပုဂ္ဂိုလ်ကနဲပါတယ်စိတ်ညစ်ကြီးအကြောင်းစိတ်ညစ်ကြီးစင်ကြယ်အောင်လုပ်တဲ့နည်းလည်းပဲသိတဲ့ပုဂ္ဂိုလ်ကအမှန်နဲ့နဲပါတယ် သိပြီးတော့လဲသိကြအောင်တကယ်လုံးနိုင်တဲ့ပုဂ္ဂိုလ်ကတော့ကြားပါတယ်လို့အနန္တနဲ့မြတ်စွာဘုရားကအဲ့ဒီစိတ်ညစ်ကြေးတွေကိုသိကြအောင်လို့အာထုလို့သိကြတော်မူတယ်လူကျင်နေတဲ့ဇာတိဘလောက်ကောင်းတာတွေနဲ့တွေ့ပဲလည်းမြတ်စွာဘုရားမှာလူကျင်နေတဲ့မှုမရှိဘူးလူကျင်နေတဲ့တဲ့လောဘဆိုတဲ့အညစ်အကြေးနဲ့မကျင်ဘူးသိတာအများအားသိကြနေတယ် <coughs> စိတ်ဆိုးစရာစိတ်ပြက်စရာမုန်းစရာညွန်စရာဘယ်လိုသိုးရတဲ့အာယုန်နဲ့တွေ့ရင်လည်းမြတ်စွာဘုရားမှာစိတ်ဆိုးခြင်းစိတ်ပြက်ခြင်းစိတ်ညစ်ခြင်းစိတ်ပူခြင်းနှလုံးမသားခြင်းညွန်ချခြင်းဆက်ဆုပ်ခြင်းဆိုတာမပြည့်ဘူးလို့ဒေါသညစ်ကြေကင်းသင်ကျဲနေကြောက်ကြရများများညစ်ကြေမလူးလဲတာတော့ပဲမြတ်စွာဘုရားဤစိတ်တဏ္ဍာမှာ လောဘဖြစ်စရာအာယုန်နဲ့တွေ့လို့လည်းလောဘမဖြစ်ဘူးဒေါသဖြစ်စရာအာယုန်နဲ့တွေ့လို့ဒေါသမဖြစ်ဘူးမောဟဖြစ်စရာအာယုန်နဲ့တွေ့လို့လည်းမောဟမဖြစ်ဘူးမာနဒိဋ္ဌိဝိသိကိစ္စအစရှိတော့ကိလေသာစိတ်ငြိစေတွေဘာမှမဖြစ်ဘူးအဲဒီလိုစိတ်ငြိစေတွေကျင်းတယ်အဲဒီလိုစိတ်ငြိစေတွေကျင်းပြီးတော့နေတဲ့ဘုရားဟာပြင်ဘုရားရှင်ဘုရားမှာပဲလားအရဟံဂုဏ်တော်နဲ့ပြည့်စုံတာအရဟံဂုဏ်တော်ကငါးဖို့ရှိအဲဒီဂုဏ်တော်တစ်ခုတော့ဆိုရအောင်လေဘုရားလည်းအာမင် အရဟံလောဘဒေါသမောဟစသည်သောကိလေသာညစ်ကြေးတို့မှကင်းဝေးစင်ကြတော်မူပေသောမြတ်စွာဘုရားလွန်ခဲ့တဲ့နှစ်ပေါင်း2500ကျော်ကာလကဝင်ထွန်းပြီးတော့ပြိဋိဘသံသွားပြီအဲဒီမြတ်စွာဘုရားသက်တော်တရားရှိနေတဲ့ကာလကပေါ့လေပြိဋိဘသံသွားတဲ့နောက်ရုံနာခန္ဓာအကျဉ်းဘာမှမရှိတော့အဲကိလေသာဆိုဖြစ်စရာမရှိနိုင်ပါဘူးဘာမှကိုမရှိပါဘူးစိတ်ရောစေတသိက်ရောယုတ်ရောအကုန်လုံးချုပ်ငြိမ့်သွားတာ

အရဟံလောဘဒေါသမောဟစသဖြင့်သောကိလေသာညစ်အကြေးတို့မှာကင်းဝေးသင်ကြတော်မူပေသောမြတ်စွာဘုရားအရဟံလောဘဒေါသမောဟစသဖြင့်သော သာညေကြီးတို့မှာကင်းဝေးစင်ကြယ်တော်မူ၏သောမြတ်စွာဘုရားအရဟံသောဘဒေါသမောဟစသည်သောကိလေသာညေကြီးတို့မှာ ဗျာအဲလောဘဒေါသမောဟစရှိသောကိလေသာညစ်ကြေးတွေစိတ်ညစ်ကြေးတွေကင်းမဲ့စင်ကြယ်တော်မူတယ်အဲဒီကုံနဲ့ပြည့်စုံတော်မူတဲ့သိမြင်လဲအရဟံဂုံမှုတွေကတော့အများကြီးရှိပါသေးတယ်အဲဒီသမာဓိမုဒ္ဒအလုံးစုံသောတရားတွေသစ္စာလေးပါးတရားတွေကိုယ်ပိုင်ညာနဲ့သိဘုရားဖြစ်တော်မူသည်ဘုရားဖြစ်အောင်ဘုရားဖြစ်တော်ရောက်အောင်သူတော်ဘာသာနိခာမိကျင့်ရတော့ကိုယ်ပိုင်ညာနဲ့ကျင့်ပြီးဘုရားဖြစ်တော်ရောက်တော်မူသမာဓိမုဒ္ဒကုန်ရ ဝိဇာသမဝိဇာ7ပါးသရဏ15ပါးနဲ့ပြည့်စုံတော်မူတဲ့ဝိဇာသရဏသမ္မာနာဂုဏ်နဲ့လည်းပြည့်စုံတယ်အတူရုပ်သွားရတာဗုဒ္ဓအလုံးစုံသောတရားတွေပြီးတယ်။ဗမာဗမုဒ္ဓကိုယ်ပိုင်ညာနဲ့ပြီးတယ်ဆိုတာကတော့တရားဖြစ်ကိုရောက်ပြီးပြီးတာကိုပြောပါတယ်။ဗုဒ္ဓဆိုတာကတော့ပြီးပြီးပြီးလိုက်တဲ့ညတွေအကျွမ်းမဲ့အကုန်လုံးဟောတင်ဟောလိုက်တာတွေရောသတ္တဝါတွေဝိညာဉ်သနာရှိတဲ့စိတ်နဲ့စိတ်ထားတွေရော အကျွတ်မဲ့အကုန်လုံးသိတော်မူလို့ဗုဒ္ဓမြည်တယ်သမ္မာသမ္ဗုဒ္ဓကိုယ်ပိုင်ညာနဲ့သိတော်မူတယ်ဆိုတော့ပြီးပုံကဘုရားဖြစ်တဲ့ရောက်တော်မူတာကိုပြောပါတယ်ဗုဒ္ဓကအလုံးစုံသောတရားတွေကိုသိရဲ့ကျွတ်မဲ့သိရဲ့အဲဒီကောင်ကပြည့်စုံတော်မူတဲ့နောက်ပြီးတော့တရားတော်မှာလည်းပဲသွားကာတအစရှိသော၆ပါးသောဂုဏ်တော်နဲ့ပြည့်စုံရတယ်သွားကာတကောင်းစွာဟောတဲ့တရား ကောင်းစာဟောဆိုတာဘာတော့မမဟောတာပါပဲအမှန်တိုင်းမြတ်စွာဘုရားသခင်ကကိုတော်တိုင်းအမှန်တိုင်းသိပြီးတော့အဲ့ဒီသိထားတဲ့အတိုင်းသူတော်ဘာတွေလည်းသိကြပါစေဆိုပြီးတော့ဟောတယ်ကိုယ်တိုင်ကိုယ်တိုင်သိပြီးမှဟောတာလို့အစလည်းအဆုံးအကုန်လုံးကောင်းခြင်းကုန်တဲ့ပြည့်စုံတာမမမတိမရင်းမဆောင်ကောင်းမှုသောဟောတာဟောတာလို့ဝါခါတကုန်တဲ့ပြည့်စုံတဲ့ လောကမှာပညာရှိတွေကောင်းတယ်ဆိုတဲ့နိနေတရားတွေတည်တွင်ကြပါတယ်ဟောပြောကြပါတယ်ဒါပေမဲ့လို့သူတို့ကကိုယ်တိုင်ကိုယ်ပိုင်ညာနဲ့သိတယ်တော့မို့တွေးစားပြီးဟုတ်တော့ပဲဆိုပြီးတော့မှန်တော့ပဲပြတော့ပဲဆိုပြီးတော့ညွှန်ကြားကြပါတယ်အဲသူတို့ဟောတဲ့ဟာတွေမှာလည်းကောင်းတဲ့ဟာတွေတော့ပါရမီရတော့ပါပါတယ်အကုန်လုံးမကောင်းတာတော့မဟုတ်ပါဘူးကောင်းတဲ့တော့တော့ကောင်းပါတယ်ဒါပေမဲ့လို့ ကိုယ်ပိုင်ညာနဲ့သိပြီးတော့ဟောတာမျိုးတော့မဟုတ်ဘူးတွေးစပြီးကြံပြီးဟောမြတ်စွာဘုရားကဒီလိုတွေးစကြံဟောတာမဟုတ်ဘူးကိုယ်တိုင်တွေ့ပြီးမှသစ္စာလေးပါးတရားတွေကိုယ်တိုင်တွေ့ပြီးမှအဲ့ဒီတရားတွေကိုဟောထားတယ်။ဒါကြောင့်သွားခါတမမမတိမီမဆောင်ကောင်းဝန်စွာဟောကြားတော်တရားတော်ပါပြီတကားမြတ်စွာဘုရားဟောတာတဲ့တရားမလေးပါးကိုလေးပါးနိဗ္ဗာန်ဒေသနာတရားတွေအဲ့ဒီတရားတော်တွေကမမမတိမီမဆောင်ကောင်းဝန်စွာဟောကြားတဲ့တရားတွေ ကုန်နဲ့ပြည့်စုံတယ်။မင်္ဂရောမှာလည်းသုပ္ပတိပါဏအစရှိသောကိုယ်ပါသောကုန်နဲ့ပြည့်စုံတယ်။လောဘဒေါသမောဟအစရှိသောကိလေသာတွေကင်းကျင်းကြောင်းကောင်းမွန်စွာကျင့်တယ်။အင်းရသကြိတာတွေကောင်းမွန်စွာကျင့်ကောင်းမွန်စွာကျင့်စွာဘာလို့မကောင်းတာတွေကင်းအောင်လို့ကျင့်တာပဲ။လောဘကင်းအောင်ဒေါသကင်းအောင်မောဟကင်းအောင်ကျင့်ရ။ရသော်ပြလက်ထက်ကရှိနေတဲ့ ရှင်သာရိပုတ္တရာရှင်မောက္ခလအစရှိရောယဟန်တကြီးတွေလည်းရှိတယ်နာရဝိသကအစရှိသောလူတကြီးတွေလည်းရှိတယ်အဲယဟန်တကြီးတွေဖြစ်လူတကြီးတွေဖြစ်ဖြစ်ကောင်းမွန်စွာကျင့်ရလောဘဒေါသမောဟကင်းရကင်းကြောင်းဖြစ်တဲ့သီလအကျင့်တွေကျင့်ရတယ်အောက်တဲ့သုံးအချင်း၅ပါးသီလကျင့်နေကျင့်ရတဲ့၅ပါးသီလနဲ့စပ်ပြီးတော့ကျင့်နိုင်တဲ့လောဘဒေါသမောဟတွေမဖြစ်ရဘူး အဲသူတို့အသက်ကိုတတ်နိုင်လောက်အောင်ပြင်းထန်တဲ့ဒေါဘဒေါသတွေမဖြစ်ရဘူးသူတို့ဥစ္စာတွေခိုးနိုင်လောက်အောင်ပြင်းထန်တဲ့ကြီးကျယ်တဲ့ယုံညာနဲ့သိုးသွားတဲ့ဒေါဘဒေါသတွေမဖြစ်နိုင်ဘူးစသည်ဖြင့်ငါးပါးသီလသိက္ခာပုဒ်တွေကျူးလွန်နိုင်အောင်ကြမ်းတမ်းတဲ့လောဘဒေါသမောဟတွေအကုသိုလ်တရားတွေမဖြစ်နိုင်ဘူးမဖြစ်နိုင်အောင်လို့ရှင်းရတယ်ဒါတွေရှင်းနေအောင်ရှင်းရဒါသီလလုံယုံနေတာပဲ ဒီလရိုသေစောင့်ကြောက်နေလို့ရှိရင်အဲဒီလောဘဒေါသမောဟအကျဉ်းစားတွေကင်းနေတာပဲရဟန်းတော်များဆိုလို့ရှိရင်လည်းပါရဇိကအစရှိတော့ဒိဋ္ဌာဘုဒ္ဓေနဲ့မကျူးမလွန်ရအောင်လည်းအဲဒီဒိဋ္ဌာဘုဒ္ဓေနဲ့စတဲ့မတော်မသင့်တဲ့အမှုတွေကိုကျင့်ဆောင်ပြီးတော့နေရတယ်ကာယကံမှုဝစီကံမှုတွေကျင့်ဆောင်နေရတယ်အကယ်၍ဒါမစောင့်ကြောက်မယ်ဆိုလို့ရှိရင်အဲဒီအမှုတွေကျူးလွန်ကုန်မှာလောဘဒေါသမောဟတွေပါပဲဒီမှာလဲ အဲလောဘဒေါသမောဟအလိုလိုက်ပြီးတော့မတော်မသင့်တဲ့အမှုတွေမပြုဘဲနဲ့ကျင်ကြောင်ပြီးတော့နေရကိုမူရာတွေညာတော်များနဲ့မလဲဥပဒေကိုမူရာတွေဥဒ္ဒမြအကုန်လုံးကျင်ကြောင်နေရလောကပြောဆိုတဲ့အမှုရာတွေညာတော်များနဲ့မလဲဥပဒေအမှုတွေအကုန်လုံးကျင်ကြောင်ပြီးတော့နေရအဲဒီလိုကျင်ကြောင်ပြီးတော့နေတဲ့ချင်းကာယကံနဲ့ဝစီကံနဲ့ကျူးလွန်ပြီးတော့ရှင်းမဲ့လောဘဒေါသမောဟအကျဉ်းစားတွေကင်းကျင်းနေဒါကြောင့်သုဒ္ဓိပါဏောလောဘဒေါသမောဟကင်းကြောင်း ကောင်းမွန်စွာကျင့်နာပါပြီ။သီလလောက်ကျင့်တယ်လို့ရှိရင်လောဘဒေါသမောဟကျင့်ကြောင်ကောင်းသောကျင့်နဲ့ပြည့်စုံနေပါပြီ။သုတိဘာနာကိုလည်းပြည့်စုံနေပြီ။သီလတောင်မှရိုးသေးသေးမကျင့်ဘူးဆိုလို့ရှိရင်တော့အဲသုတိဘာနာကိုလည်းမပြည့်စုံဘူးဒီပုဂ္ဂိုလ်က။ပုဂ္ဂိုလ်ကမပြည့်စုံဝင်မဲ့သံဃာကတော့ပြည့်စုံပါတယ်။သံဃာကတော့ကျင့်တဲ့ပုဂ္ဂိုလ်အပေါင်းကိုသံဃာခေါ်တာကိုမကျင့်တဲ့ပုဂ္ဂိုလ်ကဒီထဲမှာပါဘူးက။သံဃာရှင်နဲ့မပါဘူး။ကျင့်မှာ ကောင်းကောင်းမွန်မွန်ကျင့်နေမှတန်ခါဆင်းနေမှာကောင်းကောင်းမွန်မွန်ကျင့်လို့ချင်းတန်ခါဆင်းနေမှာပါရောဘဂဝါတော်မြတ်စွာဘုရားဤသာဝကသံဃောတတိသာဖြစ်တော်ပုဂ္ဂိုလ်အပေါင်းမည်သာဝကသံဃောတတိသာတတိသာဖြစ်တော်ပုဂ္ဂိုလ်အပေါင်းသံဃာတော်သည်သုတ်တိပန်တော်လောဘဒေါသမောဟကင်းကြောင်းကောင်းမွန်စွာကျင့်တော်မူရပါပဲလောဘကင်းအောင်ဒေါသကင်းအောင်မောဟကင်းအောင်သီလကျင့်နေယူသတိကျင့်နေပါပေတဲ့ ဆိုတဲ့တိုးတက်ပြီးတော့သမာဓိကျင့်နေကျင့်နေဒီကူရီတော့အာယုံမှာစိတ်ကလေးပြီးနေအောင်ပြုနေရမထူကြီးပထူကြီးဝင်နေထွက်တဲ့စသည်နဲ့လားဒီကူရီတော့အာယုံစာပြီးတော့ပြုနေရအဲဒီတော့ပြုနေတဲ့အခါလည်းတရားတော်ကထွက်သွားတဲ့လောဘဒေါသမောဟစိတ်ကူးတွေမပြည့်ဘူးအဲဒါစိတ်ကူးပရိယုဋ္ဌာန်ကိလေသာတွေခေါ်တယ်သူတို့ငြိမ့်နေတာပဲဆိုတဲ့တိုးတက်ပြီးတော့ပညာဘာဝနာအကျင့်ဝိပဿနာပညာအကျင့်တွေအကျင့်ရဘုရား၆ပါးကပေါ်တိုင်းပေါ်တိုင်းယုံနာနေပြုနေရတယ် မျက်စိကမြင်တိုင်းမြင်တိုင်းကျူရတယ်မကျူရင်ဘာဖြစ်မလို့မကျူရင်မြင်တဲ့အာယုံနဲ့စပြီးတော့လောဘဒေါသမောဟတွေဖြစ်မှာအဲမြင်တဲ့အာယုံကိုပြန်စဉ်းစားပြီးတော့အာယုံမြင်တဲ့အာယုံကကောင်းလို့ရှိရင်လူရင်လက်တဲ့လောဘဖြစ်မယ်မြင်တဲ့အာယုံကမုန်းစရာကောင်းရင်ဒေါသဖြစ်မယ် မြင်တဲ့အာယုကသာမန်အာယုဖြစ်ခဲ့လို့ရှိရင်တော့မောဟကတော့ဖြစ်တော့မှာအဲမောဟကပုဂ္ဂိုလ်ပဲတတ်တော်ပဲကောင်းတယ်ပဲမြဲတယ်ဆန်းတာတယ်ကောင်းတယ်စသည်ဖြင့်ဆွဲလာတဲ့မောဟဖြစ်အဲဒီလောဘဒေါသမောဟတွေမဖြစ်နိုင်အောင်မြင်တိုင်းမြင်တိုင်းရှုရမြင်တိုင်းမြင်တိုင်းမြင်တယ်မြင်တယ်ရှုမြင်ပြီးပြီးချင်းရှုနိုင်လို့ရှိရင်အဲလောဘဒေါသမောဟတွေမရှိရအောင်မြင်ုံမျှပဲတည်တယ် ကြားပြီးပြီးချင်းကြားတယ်ကြားတယ်လို့ရှိရင်ကြားမှုနဲ့စပြီးလောဘဒေါသမောဟရှိရအောင်နာမှုစားမှုဝိသိမှုကြွေးမှုစားမှုထိုင်မှုထားမှုလှုပ်ရှားမှုသိကုသနာကြံနေမှုအကုန်လုံးပဲသွားကြောက်ပါပေါ်တိုင်းပေါ်တိုင်းနေလို့ပေါ်တိုင်းပေါ်တိုင်းမှာသိအောင်လို့ကျွနိုင်လို့ရှိရင်တဲ့သိုံများသိုံများလေးပြီးပြီးတော့လိုက်နေလို့ရှိရင်လောဘဒေါသမောဟတွေမဖြစ်နိုင်တော့ဘူးအဲဒီမြင်မှုကြားမှုတွေနဲ့စပြီးမဖြစ်ဘူး မြင်ရတဲ့အာယုံကနှိမ့်သက်သာစရာကောင်းဝင်မယ်လို့နှိမ့်သက်သာရမှုမရှိဘူးမုန်းစရာကောင်းဝင်မယ်လို့မုန်းတာမရှိဘူးမြဲတယ်ချမ်းသာတယ်စသဖြင့်ဆွဲလာစရာကောင်းဝင်မယ်လို့ဆွဲလာမှုမရှိဘူးလောဘဒေါသမောဟတွေကင်းနေတာမနာကောင်းတယ်ဒါပေမဲ့လို့ပြုစုကသာပုဂ္ဂိုလ်ကမရှိဘူးလားအဲဒါတော့ကြာမှဖြစ်မလို့ဆိုတော့ဥရိယဗျာညာလောက်ကြာရင်တော့အသိဉာဏ်ဖြစ်တယ်သင်္ကညာလောက်ကြာမှကောင်းကောင်းဖြစ်တယ်မဟာနာ ဘာနာကိစ္စဆိုတာသင်္ကညာဉာဏ်မှရှိဆုံးတယ်ကိလေသာပယ်ခြင်းကိစ္စသင်္ကညာဉာဏ်သင်္ကညာဉာဏ်ကြတာမှတ်တိုင်းမှတ်တိုင်းပျောက်နေတာကြီးရတွေ့ရတယ်။ကောင်းတယ်ဆိုရင်ဒီကြီးကြီးနဲ့တခါလေပျောက်နေတာပဲတွေ့ရဘိုက်ပုံသဏ္ဍာန်ဘာညာဘာသင်ကိုရပါလဲမသင်ဘူးစဉ်းလည်းမစဉ်းစားဘူးဒီမှာဒီကြီးနဲ့ခေါင်းပြီးတော့တက်ပြီးတော့ပျောက်နေတာတွေ့ဘိန်ရဲဆိုဒီကြီးနဲ့ဘိန်ကြပြီးတော့နာတွေ့တယ်ဘိုက်ရဲပုံသဏ္ဍာန်အနေအချင်းဒီမှာမသင်ဘူး ပြီးတော့မှတ်တည်တဲ့စိတ်ကလေးပါကြောက်နေအဲမှတ်တည်တဲ့စိတ်ကလေးပြီးရင်ကြောက်ရင်ပြီးရင်ကြောက်ရင်ပြီးရင်ကြောက်ရင်ဒီရည်နဲ့အဲကိုယ်တယ်ကိုယ်တယ်ဒီမှာပုံပြီးတော့သင်ကြားတယ်ပြောလို့မနားလဲတယ်ကိုယ်တယ်ကိုယ်တယ်ဆိုရင်သူကသာပုဂ္ဂိုလ်ကတော့ကိုယ်တယ်ကိုယ်တယ်ဆိုလက်ပါပဲတိုင်းလက်ကြီးနဲ့တိုင်းရှင်းတာပဲကိုယ်တယ်ကိုယ်တယ်လို့နှလုံးသွင်းနေတဲ့စိတ်လည်းပဲငါကြောက်တဲ့နေရာပြင်ရှင်းနေတာပါပဲသူကသာပုဂ္ဂိုလ်ကဒီလိုရှင်းတာပဲယုံနာ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 သိတာအဲစဉ်းစားတော့သင်ပြောက်သွားတာအဲဒါကိုယ်ရကိုယ်ရလို့9ခါလောက်မှရင်ပြင်း9ခါလောက်ပြောက်တာပဲ10ခါလောက်မှရင်10ခါလောက်တော့မှရတဲ့အာယုံရမှတ်တည်တဲ့စိတ်ရောတွဲရတွဲရတခါလဲပြောက်လိုက်တယ်သိကနေသိကနေရှင်းကနေရှင်းနေဘာမှမကြံရဘူးအမိတမကြံရဘူးသူကအကုန်လုံးတခါတည်းဒီနေပြောက်နေတာတွေ့ရတယ်အဲဒီလိုပြောက်နေတာတွေ့ရတော့မမြဲတဲ့တရားတွေပဲဆိုတာကိုယ်ပိုင်ညာနဲ့ပြည့်နေတယ် အဲဖြစ်ပြီးတော့ပြက်သားလို့ဆင်းရဲတယ်ကြီးတယ်ပဲဘာမှကောင်းတဲ့တရားတွေမဟုတ်ဘူးဆိုတာလည်းဒီလိုလည်းသိရတယ်။သူသဘောတိုင်းသူဖြစ်ပြနေတဲ့အနာတ္တတရားတွေပဲဆိုတာလည်းသိရတယ်။အဲဒီနေသတ္တပနာတ္တသိဖို့အရေးကြီးတယ်။ဒါပြီးအောင်အားထုတ်နေတယ်။အဲဒီတော့တရားရည်နဲ့မှတ်စရာအာယုန်တွေရောမှတ်စရာစိတ်ရောမရင်မရင်ပြောင်းပြီးလိုက်နေတာတွေ့တဲ့ပုဂ္ဂိုလ်ကအဲဒီခိုက်တာမှလောဘဖြစ်စရာလည်းပါမှာပေါ့။ဟွန်း။ဟောင်းတာပိန်တာ၊ကိုယ်တာဆန်းတာမြင်တာကြားတာတွေ အဲလောဘပြည့်စရာအာယုန်လည်းရှိပါတယ်ရှိပေမဲ့လောဘမပြည့်ဘူးဒေါသပြည့်စရာအာယုန်လည်းဒါပဲရိတ်ကနေပေါ်ပြောက်သွားတာဒေါသမပြည့်ဘူးမောဟမပြည့်ဘူးမာနဒိဋ္ဌိဝိသိကိစ္စဘာမှမပြည့်ဘူးကိလေသာတွေအကုန်ကင်းတယ်ကျူးမိတဲ့အာယုန်နဲ့အာယုန်နဲ့မှာကင်းနေသိယုံသိယုံများလေးပဲလိုက်ပြီးတော့သိနေတယ်အဲပါကိလေသာကင်းအောင်ကျင့်ကျင့်နေတာပါပဲ။ဒါကောင်းတော့ကျင့်မယ်။အဲ၅ပါးသီလ၊၈ပါးသီလ ဆေဘာသီလရှင်သာမဏေသီလယဟန်သီလအဲဒီကိုသီလလေးနဲ့ကိုရိုးသေးသေးစောင့်နေတာလည်းပဲကောင်းသောခြင်းဖြစ်နေတာပဲသုတ်တိပါဏကုန်နဲ့ပြည့်စုံနေတာပဲသမာဓိဘာဝနာအလုပ်ကိုအားထုတ်နေရင်လည်းအားထုတ်နေတဲ့အချိန်တိုင်းမှာသုတ်တိပါဏကုန်နဲ့ပြည့်စုံနေတာပဲကောင်းသောခြင်းရှိနေတာပဲနောက်ပြီးတော့ဝိပဿနာရှုနေဓွား၆ပါးပေါ်တိုင်းပေါ်တိုင်းဖောင်းနေပိန်နေထိုင်နေထိတယ်မြင်နေကြားတယ်ကြွေးတယ်စတယ်စသည်ဖြင့်ရှုမှနေတိုင်းမှနေတိုင်းဟာ ကောင်းသောခြင်းနဲ့ပြည့်စုံနေတာသုတ်တိဘာနာကုံနဲ့ပြည့်စုံနေတာပဲအဲသင်္ကညာကြီးရောက်လို့ရှိရင်တော့ပိုးထင်ရှားတယ်မှာလောဘဒေါသမောဟကင်းတာအဲဒီကမှပူပြီးတော့ထင်ရှားသင်္ဃာရုပ္ပခာညာရောက်ရင်သိကောင်းတာပေါ့ဒီခါလေဒီကြီးနဲ့ရောက်နေတာလေးပဲလိုက်ပြီးတော့သိနေတာပဲအဲနာကောင်းပါလေအဲဒါအဲဒီလောဘဒေါသမောဟကင်းကြောင်းကောင်းသောကျင့်နေကျင့်နေတာသုပ္ပတိဘာနာကုံအဲဒီသုပ္ပတိဘာနာကုံနဲ့ သံဃာတော်မှာပြည့်စုံတယ်မြတ်စွာဘုရားလက်ထက်ကရှင်သာရိပုတ္တရာရှင်မောက္ကလန်စကြည်တော်အရိယသံဃာတော်တွေအရိယပုဂ္ဂိုလ်ပေါင်းသံဃာတော်တွေမှာလည်းဒီကုံပြည့်စုံတယ်အမြတ်စွာဘုရားပြိဋိဘံသာမိတဲ့နောက်လည်းအရိယပုဂ္ဂိုလ်ပေါင်းသံဃာတော်ဒီကုံနဲ့ပြည့်စုံတာပဲယခုတည်းဒီပဲတရားကျင့်သုံးနေတဲ့ပုဂ္ဂိုလ်တွေလည်းပါတယ်ဒီထဲမှာလောဘဒေါသမောဟကင်းအောင်ကောင်းစွာကျင့်နေတဲ့ကုံနဲ့အဲဒီကုံနဲ့အာယုံပြုပြီးတော့သံဃာတွေကြီးညိုရတယ်ဒီလိုကြီးညိုတာတရားတရားပဲဆိုရမယ် သုတိပန္နောသောဘဒေါသမောဟကင်းကြောင်းကောင်းမွန်စွာပြည့်ကြံတတ်သောဘင်္ဂတော်မြတ်ပါပေတကားသုတိပန္နောလောဘဒေါသမောဟကင်းကြောင်းကောင်းမွန်စွာ ကြံတတ်သောဘင်္ဂါတော်မြတ်ပါပေတကားသုပတိပန္နောလောဘဒေါသမောဟကင်းညောင်းကောင်းမွန်စွာကျင့်ကြံတတ်သောဘင်္ဂါတော်မြတ်ပါပေတကားအဲဒီလိုဘုရားကုံတရားကုံသံဃာကုံတွေယုံကြည်တာသလားတရား တဲ့ဒီလိုယုံကြည်တာကလည်းဘာမှယုံကြည်တာလည်းရှိတယ်မြင်မြင်ချင်းကြားကြားချင်းအကြောင်းကျိုးမစင်ရင်မဲနဲ့ယုံကြည်တာကြီးညိုတာရှိရဲ့အဲ့ဒါကပတာရသရာခေါ်တယ်ပတာရသရာကြည်လင်တဲ့သရာတဲ့ကြီးညိုတာမြတ်ဖြစ်တဲ့သရာအခုလိုအရဟံစာကြည့်တော့ဂုဏ်တော်တွေနဲ့ထောက်ဆပြီးတော့သိပြီးကြီးညိုတာကဩကပ္ပနာသရာတဲ့သူကခိုင်နေဟိုသရာတဲ့သူကခိုင်နေ အဲဒီသရာတရားတွေကအကျိုးများတယ်အတ္တဝိဒ္ဓဗီဇနဲ့တူတယ်လို့ဆိုတော့အတ္တလက်နဲ့တူတယ်တဲ့သရာတရားဆိုတာအဲဒီသရာတရားရှိတဲ့ပုဂ္ဂိုလ်တွေကတရားတရားသံဃာယရဏသုံးပါးနဲ့စသည်ကုသကောင်းမှုတွေပြုဒီကုသကောင်းမှုတွေအကျိုးပေးပြီးလူချမ်းသာချမ်းသာတွေရကြတာပဲလောကကြီးပွားချမ်းသာတယ်ဆိုတာဒီတရားတရားကအရင်ခံပြီးတော့ကုသကောင်းမှုတွေပြုပြီး ကြီးပွားချမ်းသာကြတယ်တဲ့ပြီးတော့သရာတရားလက်နဲ့တူတယ်လက်မရှိတဲ့ပုဂ္ဂိုလ်လက်ကျိုးနေတဲ့ပုဂ္ဂိုလ်လက်ပြနေတဲ့ပုဂ္ဂိုလ်လက်မတန်ဆွမ်းတဲ့ပုဂ္ဂိုလ်လမ်းမှာသွားလို့ဖိုးလိုက်ဖိုးတာပစ္စည်းတွေ့ပေမဲ့တော့ကောက်မြူနိုင်ဘူးအဲဒါလိုပဲသရာတရားမရှိတဲ့ပုဂ္ဂိုလ်ဟာဘုရားသာသနာတွေ့နေပေမဲ့လို့ဘုရားတရားသံဃာရတနာသုံးပါးတွေနဲ့တွေ့နေပေမဲ့လို့သူတို့မှာ

မရှိတဲ့ပုဂ္ဂိုလ်ကဘိုလ်လိုချင်တဲ့ပစ္စည်းဝယ်ပြီးတော့မသုံးနိုင်ဘူး။သူများတွေဝေါကောင်းတွေဝေ့ကြတယ်ကိုယ်ဝယ်ကြပြီးတော့မိုးရအောင်။သူများတွေစားကောင်းတွေဝယ်ပြီးချက်ပြုစားကြကိုယ်မှမရှိလို့မရှိချက်ပြုမစားရအောင်။အဲဒါဒီငဥစ္စာယရနာမရှိတဲ့ပုဂ္ဂိုလ်ကကိုယ်လိုရှိတာတွေဘာမှကိစ္စမပြီးဘူး။အဲလိုပဲသရာတရားမရှိတဲ့ပုဂ္ဂိုလ်က

ဥစ္စာယရနာကမရှိခဲ့တော့ကုသိုလ်ကောင်းမှုတွေမပွားကုသိုလ်ကောင်းမှုတွေမပွားတော့ကိုလိုအပ်တဲ့လူချမ်းသာချမ်းသာတွေမရနိုင်ဘူးယုံကြည်ဥစ္စာယရနာတွေစုဆောင်းတာလို့အသိရှိတဲ့ပုဂ္ဂိုလ်ကတော့ကိုလိုရှိတဲ့ပစ္စည်းဝယ်ပြီးသုံးနိုင်တယ်အိုးအထဲတို့လက်ဦးလက်စဘာမှမဆိုသုံးနိုင်တယ်သူကอืมဒါရေးတော့ရေးမှလည်းစားကောင်း စားစရာတော့စရာကောင်းတွေကိုဝယ်ချမ်းပြီးတော့စားနိုင်တယ်သုံးနိုင်တယ်နေရာထိုင်ခင်းတွေအကောင်းတွေဝယ်ပြီးတော့သုံးနိုင်တယ်ရင်ရထားတွေအကောင်းတွေဝယ်ပြီးတော့ပြီးနိုင်တယ်အကုန်လုံးလိုရှိတာတွေရအဲဒါလိုပဲသရာတရားရှိတဲ့ပုဂ္ဂိုလ်ကသရာတရားရင်ခံပြီးတော့ကုသိုလ်ကောင်းမှုတွေပြုတော့လူချမ်းသာနာချမ်းသာတွေရကိုလိုရှိရတဲ့ပြည်စဉ်ချမ်းသာတွေအကုန်လုံးပြည့်စုံသွားတော့ဆင်းရဲတာသိင်းတဲ့နိဗ္ဗာန်တွေကိုရသွားနိုင်တယ်ဒါကြောင့်မို့ဒါကြောင့်

သရာတရားကမျိုးစေ့ကလေးလိုပဲသူကနေပြီးကုသိုလ်ကုသိုလ်တရားတွေပွားပြီးတော့မိမိတို့လိုကြည့်ရတယ်လူချမ်းသာတာချမ်းသာတယ်ရသွားနိုင်တယ်။ဒါကြောင့်မို့မျိုးစေ့နဲ့လည်းတူတယ်။အဲဒီသရာတရားအရေးကြီးပါတယ်။အဲဒီသရာတရားဩကပနသရာတဲ့ခိုင်မြဲတဲ့အဓိကမသရာဖြစ်ဖို့အရေးကြီးပါတယ်။အာဂမသရာဆိုတာရှိသေးတယ်။အာဂမသရာဆိုတာကတော့ဘုရားလောင်းတော်များ နိဒာပြာရိတ်ရလောက်တဲ့အခါနိဒာပြာရိတ်ပေးတဲ့အခါကာလကြတော့အဲ့ဒီမှာပြည့်စုံသရာတရားဒီသရာတရားပြည့်စုံပြီဆိုလို့ရှိရင်မြတ်စွာဘုရားတွေကနိဒာပြာရိတ်ပေးတယ်သုမေရာရဲ့သိဒီငါမြတ်စွာဘုရားတန်ခဏိဒာပြာရိတ်ရတယ်ဆိုတာဒီသရာတရားပြည့်စုံလို့ရဒီသရာတရားခိုင်မြဲပြီလို့မြတ်စွာဘုရားမြင်တော်မူလို့ຢာရိတ်ပေးတဲ့ဒီပုဂ္ဂိုလ်တော်သရာတရားမပြတ်တော့ဘူး ဒါတရားမပြည့်ဖဲနဲ့ပါရမီတွေပြည့်ကျင်သွားရင်ဘုရားဧကံဖြစ်တော်မယ်ဆိုတာမြင်လို့ကြာရင်ပေးတယ်ဧကံဖြစ်မယ်ဆိုတာမမြင်သေးလို့ရှိရင်ဆူတောင်းနေပေမဲ့ကြာရိကမရဘူးဆိုတာအဲအဲဒီသရာတရားဘုရားလောင်းတော်သရာတရားဘယ်လိုအားလုံးဆိုလို့ရှိရင်ကံကံရဲ့ကြိုးကြုံကြီးသရာတရားပါပဲသူကတော့အဲကုသိုလ်ကံပြုရင်ကုသိုလ်ရတယ်ဒါနအစာရတော့ပါရမီကုသိုလ်တွေဖြည့်ဆည်းဖို့လို့ရှိရင်ဘုရားဖြစ်နိုင်တဲ့ယုံကြည်သရာတရားဒါအရေးကြီးတယ် တချို့ကပါရမီမယုံကြည်ဘူးမယုံကြည်လို့ရှိရင်ပါရမီကုသိုလ်တွေသူမပြုဘူးပေါ့မပြုလို့ရှိရင်ဘယ်ဘုရားသခင်မဖြစ်နိုင်ဘူးဘုရားသာမဟုတ်ဘူးဘာမှမဖြစ်နိုင်ဘူးကုသိုလ်ကောင်းမှုတွေမပြုဘဲနေလို့ရှိရင်အဲတော့ဘုရားလောက်မှာကံကံအကျိုးယုံကြည်ရတာတရားဟာအများအားခိုင်မြဲနေမှာကံကံအကျိုးကိုယုံကြည်ရတာတရားမရှိဘဲနဲ့ဘုရားလောက်ဒီဒီတရားကင်းမဲ့နေလို့ရှိရင် ပါရမီသူပြည့်မှာမဟုတ်ပါရမီပြည့်ရင်သူဘုရားမပြည့်နိုင်ဘူးအဲဒါကြောင့်ဘုရားလုံးတော်များနိဒပြားလေးပေးတဲ့အခါဒီသရာတရားပြည့်စုံတယ်အဲဒီကစပြီးတော့သရာတရားဘယ်တော့မှမပြည့်ဘူးသိဉ္ဇင်ကတော့သူပြည့်နိုင်တာပေါ့သူနိဒပြားလေးမရရင်ကတော့သူပြည့်နိုင်နိဒပြားလေးရပြီးလို့ကျင်တော့သရာတရားသူခိုင်းနေပြီကံကံရုပ်ယုံကြည်မှုပါရမီကုသိုလ်တွေပွားများလို့ရှိရင်စီးဘူးလို့ရှိရင်ဒီနေ့ကျရင်သမ္မာသမ္ဗုဒ္ဓဘုရားဖြစ်နိုင်တယ် ဝိညာဉ်သာခြင်းသိခြင်းကင်းတဲ့နိဗ္ဗာန်တရားကိုကိုယ်ပိုင်ဉာဏ်ဖြင့်တွေ့နိုင်တယ်ဆိုတဲ့ယုံကြည်မှုတရားတရားမပြတ်တော့ဘူးအဲ့ဒါကအာဂမတရားခေါ်ပါတယ်အဓိကမတရားကတော့တရားအထုတ်လို့အရိယာမဉ္ဇဉ်ဖြင့်နိဗ္ဗာန်မြင်တဲ့အခါသောတာပတ္တိမဉ္ဇဉ်ဖြင့်နိဗ္ဗာန်မြင်တဲ့အခါကလားတရားတရားမပြတ်တော့ဝိသပဒါရဗုဒ္ဓေဝိသပဒါရိနသမဏာကတော့ဗုဒ္ဓေမြတ်စွာဘုရားနဲ့ဝိသပဒါရိနညာနေသက်ဝေ မြင်သိ၍ယုံကြည်သောတရားတရားနဲ့သမဏတော်ပြည့်စုံသည်ဟောခြင်းဖြစ်၏တရားကိုညာနဲ့သိပြီးတော့ယုံကြည်တဲ့တရားတရားတရားတန်ခါလည်းညာနဲ့သိတယ်ယုံကြည်တဲ့တရားတရားမပြတ်တော့ဘူးလေဒီတရားတရားမိယောဗလာဗုဒ္ဓဘာသာတွေဆိုတာကတော့အမိဘတွေဆရာသမားတွေမိစ္ဆေသင်္ဃအပေါင်းအသင်းတွေကပြောထားလို့ဘုရားတရားတန်ခါယုံကြည်နေရတာကိုသူကိုယ်တိုင်ကတွေ့တာမဟုတ်ဘူး အခုတရားအားထုတ်တဲ့အခါကာလကြတော့မြတ်စွာဘုရားတွေ့ရတယ်ဘယ်ပုံပဲနည်းတွေ့ရတော့ဆိုညာနဲ့တွေ့တာပေါ့ဘုဒ္ဓနာတွေ့တာမဟုတ်ဘူးတရားရဲ့ဂုဏ်တော်တွေအစွမ်းအစွမ်းတတ်တွေတွေ့ရတယ်မြတ်စွာဘုရားကယုတ်တရားနာတရားနှစ်ပါးရှိတယ်လို့ဟောတာခဲ့တယ်တရားထုတ်တဲ့ပုဂ္ဂိုလ်ကသမာဓိဉာဏ်လေးတော်ကျင့်လာတဲ့အခါယုံနေတာတစ်ပါးတည်းဆိုတာတွေ့ရတယ်။ယုတ်တရားနာတရားဒီနှစ်ခုရှိတာပဲ။တရားဟောတော်မူတယ်မှန်တယ်ဆိုတာသိရတယ်။ အကြောင်းနဲ့အကျိုးနှစ်ခုရှိတယ်ဆိုမြတ်စွာဘုရားဟောထားတယ်။တရားထုတ်ရင်အကြောင်းနဲ့အကျိုးပဲတွေ့ရတယ်။မြတ်စွာဘုရားဟောတဲ့အတိုင်းမှန်တယ်ဆိုတာသိရတယ်။အဲယုံနာတွေအဖြစ်အပျက်တွေခဏမစဲဖြစ်ပြနေတဲ့တရားတွေပဲမမြဲတဲ့တရားတွေပဲအိစ္ဆဒုက္ခအနတ္တတရားတွေမြတ်စွာဘုရားဟောတာ။အဲဒါတွေကိုဝိပဿနာရှိရင်ဒါတွေတွေ့ရတယ်ခဏမစဲဖြစ်ပြနေတဲ့တရားတွေပဲတွေ့ရတယ်မမြဲတဲ့တရားတွေဆင်းရဲတွေအနတ္တတွေကြီးတွေပဲသဘောတရားတွေကြီးတွေတွေ့ရတယ်။ အဲဒီတော့ဒီတရားဟောခဲ့တဲ့မြတ်စွာဘုရားတရားလုံးစုံကုန်သိပြီးဟောခဲ့တာပဲမြတ်စွာဘုရားဟောတော်မူတဲ့အတိုင်းဒီတရားတွေမှန်းနေတာပဲလို့ဘုရားကိုတွေ့တာဒီလိုတွေ့တာဟိုဘုရားပုံသဏ္ဍာန်ကြီးတွေ့တာမဟုတ်ဘူးอืมဘုရားပုံသဏ္ဍာန်ကြီးရုပ်ပုံတော်ကြီးပေါ်လာတာကိုပြောတာမဟုတ်ဘူးအဲကိုယ်ပိုင်ညာဖြင့်ဘုရားဟောတဲ့တရားတွေကိုယ်တိုင်တွေ့ရတော့မြတ်စွာဘုရားတွေ့တာတဲ့ဓမ္မပတ္တတော်မဟာပတ္တိ ဓမ္မတရားကိုပါသနာတွေ့မြင်သောပုဂ္ဂိုလ်သည်မာငါးပြားကိုပါတိတွေ့မြင်၏မြတ်စွာဘုရားဟောတဲ့တရားကိုကိုယ်ပိုင်ညာနဲ့တွေ့ပြီဆိုရင်အဲဒီဟောထားတဲ့ဘုရားဘုရားစီဘုရားမှာပဲလို့ယုံကြည်မှုတရားတရားဖြစ်တာပေါ့ဒါကြောင့်ဘုရားကိုတွေ့မြင်ရင်ဘုရားကိုတွေ့မြင်နေတဲ့ဒါတွေလည်းမပြီးသေးဘူးဝိပဿနာကအနိစ္စဒုက္ခအနတ္တဉာဏ်နဲ့ပြည့်စုံနေပေမဲ့လို့ရရထားလို့ရှိရင်တော့ကြာအနိစ္စဒုက္ခအတ္တအထင်လွဲတွေလည်းပဲဖြစ်နိုင်တာပဲ ထိုင်မြဲသေးဘူးအဲစင်တိုင်းရှုမှလည်းဖြစ်ဖြစ်တွေကျွေးကျွေးနေတော့ဆိုယုံနာသင်္ခါရကြီးနဲ့နိဗ္ဗာန်တွေ့သွားသောတာပတ္တိမညာနဲ့နိဗ္ဗာန်ကိုတွေ့မြင်သွားပြီသောတာပတ္တိမညာနဲ့နိဗ္ဗာန်တွေ့သွားလို့သောတာပန်ဖြစ်သွားပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ကတော့ဘုရားယုံကြည်မှုမပြတ်တော့ဘူးအဲဘုရားစီဘုရားမှာဧကန်ရှိနေတာပဲဒီတရားတွေဟောခဲ့တဲ့မြတ်စွာဘုရားဧကန်ရှိနေတာပဲဘုရားစီဘုရားမှာဧကန်ဟုတ်နေတာပဲ တရားယုံကြည်မှုတရားတရားမပြည့်ဘူးတို့တူတရားယုံကြည်မှုတရားတရားကလည်းပဲကိုယ်တိုင်တွေ့နေတာကိုတရားကယုံနာတရားအနိစ္စဒုက္ခအနတ္တတရားဆိုတာကိုယ်တိုင်တွေ့တယ်ကိလေသာကင်းခြင်းနဲ့မေတ္တာဖို့တရားနိဗ္ဗာန်တရားတွေဆိုတာကိုယ်တိုင်တွေ့ရတယ်အဲဒီနိဗ္ဗာန်မြင်ကလေးကသုတ္တနာမှာကိလေသာတွေကငြိမ့်နေညာငြိမ့်နေလောဘဒေါသမောဟတွေအရင်ကနေတော့မတူဘူးသူကစိတ်စိတ်တွေညွတ်ညွတ်ပြောင်းလာပေါ့သွားတယ်လို့ဖြစ်တာအဲဒီတော့ ကိလေသာကင်းခြင်းစေနိုင်တဲ့လောဘဒေါသမောဟကိလေသာတွေကင်းခြင်းစေနိုင်တဲ့မဲ့မဲ့ဖို့နိဗ္ဗာန်တရားတွေဆိုတာဧကရှိတာပဲဒီတရားတွေပဲငါတွေ့ထားတဲ့တရားတွေပဲလို့ကိုယ်ဝိညာဉ်နဲ့ကိုသိပြီးတော့ယုံကြည်တဲ့တရားတရားဖြစ်နောက်ပြီးတော့ကိလေသာကင်းခြင်းနဲ့အရိယာပုဂ္ဂိုလ်ပေါင်းသံဃာတော်ခေါ်တာကိုသောတာပန်သရကအနာကအချို့ကကိလေသာတွေစိတ်ပိုင်းကင်းတယ်ညာနာကတော့ကိလေသာတွေအကုန်လုံးကင်းတယ် အဲဒီကိလေသာတွေဒီပိုင်းကျင်းနေတဲ့သောတာပန်သရဂံအနာဂံကိလေသာတွေအကုန်လုံးကျင်းနေတဲ့ယန္နာပုဂ္ဂိုလ်ဒီပုဂ္ဂိုလ်ပေါင်းနေအရိယပုဂ္ဂိုလ်အဲဒီအရိယပုဂ္ဂိုလ်ပေါင်းတွေကိုသံဃာလို့ခေါ်တယ်အဲဒီကိလေသာကျင်းနေတဲ့သံဃာတော်တွေတကယ်ရှိရဲဆိုတာလေကိုယ်ပိုင်ညာနဲ့ကိုတွေ့တာပေါ့ကိုယ်တိုင်ကသောတာပတိမေဖို့ဖြစ်နိဗ္ဗာန်မြင်သွားတော့သူလည်းသောတာပန်ဖြစ်နေတာကိုသူ့တဏ္ဍာမှာကိလေသာတွေကကျင်းနေတယ်ညာကျင်းနေတယ်ညာကျင်းနေတော့ဒီတရားအားထုတ်လို့ရှိရင်ဒီလိုကိလေသာကျင်းနေတဲ့ တရားသူတရားနာတွေရနိုင်တယ်သူများတွေလည်းပဲဒီလိုတရားထုတ်ပြီးတော့ဒီလိုကိလေသာကင်းကျင်းကြတယ်ဒါနဲ့တိုးတက်ပြီးတော့အားထုတ်လို့ရှိရင်ပြည့်စုံတဲ့အခါမှာကိလေသာတွေအကုန်လုံးကင်းကျင်းမှာပဲဆိုတာကိုယ်တိုင်တွေ့ရတာကိုဒါကြောင့်ဘင်္ဂါလည်းပဲကိုယ်ပညာနဲ့တွေ့ပြီးတော့ယုံကြည်တာတဲ့သူများပြောနေမဟုတ်ဘူးအဲဒီလိုဝိသသတာရတရားတရားသံဃာယရနာသုံးပါးကိုညာနဲ့တွေ့ပြီးယုံကြည်သလားတရားလားထိုင်မြဲတဲ့သလားတရားအဓိကမသလားတရားခေါ်တယ် မေဖို့နိဗ္ဗာန်ရသောအခြင်းမေဖို့နိဗ္ဗာန်သိသောအခြင်းပြီးစီးသွားတဲ့သရတရားတဲ့အဲ့ဒီသရတရားတိုင်အောင်လို့အာထုပ်ကိုရရေးကြည့်ပါတယ်ကိုတရားထုံးနေတာတွေအဲ့ဒီရောက်အာထုပ်ရတာပဲအဲ့ဒီရောက်လို့ရှိရင်ဒီသရတရားနဲ့ပြည့်စုံရင်သောတာပန်လည်းဖြစ်နေပြီပဲလေးပါးကလည်းလွံ့မြောက်နေပြီဓမ္မနာနေရာကြပါတယ်အဲ့ဒါသူ့သဘောကတော့ကိုယုံနာရဲ့ကြည်ရာရဲ့ယုံကြည်ရာရဲ့ညီညွတ်ရာရဲ့အဲဒါတရားတွေပါပဲဒီမှာယုံကြည်ရာညီညွတ်ရာကတရား ယုံကြည်တဲ့ယုံကြည်လိုက်တဲ့ညိုလိုက်တဲ့ဂုံနဲ့ပြည့်စုံတဲ့တရားတွေညိုတာအဲတောင်မိုးကိုစေရီကြီးမှတ်ပြီးတော့ယုံကြည်နေလို့ရှိရင်ဒါမဟုတ်သေးဘူးသူကတောင်မိုးကတောင်မိုးပဲစေရီကြီးမဟုတ်ဘူးသူကအဲစေရီကိုစေရီလို့ဒီလိုယုံကြည်လို့ရှိရင်ဒါသူကယုံကြိုက်တဲ့ဥစ္စာဘုရားရှင်မဟုတ်တဲ့ကောင်းကင်ဘုံကနာတရားမြမာတို့ဒါတွေကိုဖျားမှပြီးတော့နေလို့ရှိရင်ဒါမဟုတ်သေးဘူး အဲဘုရားရှင်ဘုရားမှာအရာဆိုင်တဲ့ကိုယ်ဘာသာကိုယ်နဲ့ပြည့်စုံတော်မူတဲ့ဘုရားကိုယုံကြည်တဲ့ဘုရားသာဘုရားဟောထားတဲ့မေတ္တာပိုတရားနိဗ္ဗာန်တရားဒေသနာတရားအဲ့ဒါတွေယုံကြည်တဲ့သာသနာတရားဖြစ်နေတယ်အဲ့ဒီမြတ်စွာဘုရားဤသုံးပါးလည်းကောင်းမှကျင့်နေလို့အဲဒီလိသာတစ်စိတ်ပိုင်းကျင့်နေတဲ့သောတာပန်သရကအနာကဒီလိသာတွေလုံးဝငြိမ်းပြီးတော့နေတဲ့ယဟနာပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်ပေါင်းနေတာဘန်ဃာပဲအဲ့ဒီလိုငြိမ်းအောင်လို့ကျင့်နေစေပုဂ္ဂိုလ်လည်းပဲဘန်ဃာပဲ အဲဒီလိုသံဃာတော်တွေဟာကြီးညိုလိုက်တဲ့ကုံနဲ့ပြည့်စုံနေတယ်အဲဒီလိုပုဂ္ဂိုလ်တွေကိုကြီးညိုတယ်တဲ့ယုံကြည်တယ်ကြီးညိုတယ်အဲဒါသရတရားပဲအဲဒါကြီးညိုတဲ့အခါတွေမှာအထူးအမြင့်သင်ကြားပြည့်တယ်ဒါပေမဲ့လည်းကုသိုလ်စိတ်တိုင်းစိတ်တိုင်းမှာသူကပါတယ်အဲကုသိုလ်စိတ်ဖြစ်ဖြစ်မကြည်လင်မဲ့ကုသိုလ်ဖြစ်နိုင်ဘူးစိတ်မကြည်ရင် ကုသိုလ်ဖြစ်နိုင်ဘူးဒါနာကုသိုလ်တွေပြုတိုင်းသီလဆောက်တည်တိုင်းဘာဝနာပွားများတိုင်း ဝေယဝိသကုသိုလ်ကောင်းမှုတွေပြုတိုင်းဘယ်ကုသိုလ်ပြုပြုကုသိုလ်မှုထဲမှာဒီသရာတရားပါတယ်သရာတရားမပါဘဲနဲ့ကုသိုလ်မဖြစ်နိုင်ဘူးဆိုတာသရာတရားစိတ်ကြည်လင်မှကုသိုလ်ဖြစ်တယ်စိတ်မကြည်လင်မဲနဲ့အလုပ်လုပ်လို့ရှိရင်အဲ့ဒါတော့ကုသိုလ်မဖြစ်ဘူးစိတ်ကြည်လင်နဲ့စိတ်ကြည်လင်မှကုသိုလ်ဖြစ်တယ်ဒါကြောင့်ကုသိုလ်မှုတွေကိုစိတ်ကြည်ကြည်လင်နဲ့ပြုတိုင်းပြုတိုင်းဟာဒီကောင်းလုံးကဝင်ပြီးတော့ပြုတိုင်းပြုတိုင်းဟာလာဒီသရာတရားပါတယ်နေရာတိုင်းမှာပါတယ်သရာတရား ဒါပေမဲ့သင်ကြားတော့ဘယ်ခါသင်ကြားတော့ဆိုတော့တရားတရားသံဃာယတနာသုံးပါးအောင်ပြုတဲ့အခါဟောတရားအထုတ်နေတဲ့အခါအဲဒီခါတွေမှာကြီးလင်တာကြီးညိုတာအဲအဲ့ဒါကြီးသင်ကြားယုံကြည်တာသင်ကြားနောက်ကံကံရဲ့အကျိုးယုံကြည်တာလည်းပဲသဒ္ဓတရားပဲကုသိုလ်ကံရှိတယ်အကုသိုလ်ကံရှိတယ်ကုသိုလ်ကံရဲ့အကျိုးအကုသိုလ်ကံရဲ့အကျိုးရှိတယ်လို့ဒီလိုယုံကြည်တာလည်းသဒ္ဓတရားပဲဒါရင်ဆိုရမယ် ယုံကြည်တာကြည်ညိုတာကတရားမရတာကတတိ ရတယ်ဆိုတာဗမာစကားပဲတတိဆိုတာလည်းဗမာကသတိကောင်းတယ်သတိမကောင်းဘူးသတိရှိတယ်သတိမရှိဘူးစသည်ဖြင့်ဗမာစကားဖြစ်နေပါပြီအမှားရတာသတိမမေ့မမေ့ပဲနဲ့အမှားရတယ်ကုသိုလ်တရားတွေကုသိုလ်နဲ့စားပြီးမမေ့ပဲနဲ့အမှားရတာတွေတတိတရားပဲတရားကုန်တရားကုန်သာကုန်တွေအောက်မေ့တဲ့အခါမှာအမှားရအောက်မေ့နိုင်တယ်အဲ့ဒီမှာလည်းတတိတယ် ကမ္မထာဘာဝနာတွေပွားများတဲ့အခါကမ္မထာအာယုန်တွေအမှတ်ရတာတဲ့တတိပဲဆိုတာအထူးအားဖြင့်တော့သွားကြောက်ပါကပေါ်တိုင်းပေါ်တိုင်းယုံနာတရားတွေကိုချက်ချင်းအမှားရတာတွေကတတိတရားတွေပဲမြင်ပြီးပြီးမြင်မှားရကြားပြီးပြီးမြင်မှားရနားပြီးပြီးမြင်မှားရအရသာစားပြီးပြီးပြီးမြင်မှားရတွေ့ထိပြီးပြီးမြင်မှားရသိကုသနာကြံပြီးပြီးပြီးမြင်မှားရချက်ချင်းချက်ချင်းအမှားရတာတွေကတတိတရားတွေပဲတတိတရားတွေမမေ့ဘူး မြင်တာမြင်ပြီးမြင်တဲ့သဘောလေးကိုမှတ်ရလိုက်တယ်ကြားတာကြားပြီးကြားတဲ့သဘောလေးမှတ်ရလိုက်တယ်စသည်ဖြင့်အခုယူတိုင်းမှတိုင်းမှတ်ရနေတာလေသတိတရားလေးပဲအဲဒီသတိတရားသူကမာမာသတိခေါ်တယ်တဲ့မဲ့ခင်ဖြစ်ပါတယ်မှာတဘာပါဝင်မှာပဲမာမာသတိမဲ့ခင်သတိပ္ပံနဲ့ပြောမယ်ဆိုလို့ရှိရင်လည်းဒါကသတိပ္ပံတရားပဲကိုမူရာတွေကျွ နေအမှားရနေတဲ့အခါမှာကာအနုပဒနာသတိထံခေါ်တယ်။ကိုယ်ရဲ့သာနိုင်ထိုင်နိုင်ထားတဲ့လှုပ်ရှားတဲ့ကိုယ်မူရတွေပြုနေနေပြုနေကိုယ်မူရတွေအမှားရနေတာအဲ့ဒါကာနုပဒနာသတိပ္ပံကိုယ်တည်းကညောင်းတာပူဇနာခြင်းခဲတာခံခဲ့တဲ့ဒုက္ခဝေဒနာတွေစိတ်ထဲကစိတ်မချမ်းသာတာစိတ်ပြည့်စားစိတ်ကူတာစိတ်နှလုံးမသာတာတွေ အဲဒီဆင်းရဲတွေဒုက္ခဝေဒနာတွေပဲအဲကိုယ်ထဲကနေပြီးအတွေ့အထိကောင်းတော့ကောင်းသွားတဲ့သဘောတွေကောင်းစားကောင်းစားတဲ့သဘောကောင်းသောခံစားမှုတွေဒုက္ခဝေဒနာတွေပဲစိတ်ထဲကဝမ်းမြောက်ဝမ်းသာပြီးတော့စိတ်ချမ်းသာနေတဲ့သဘောတွေဒါလည်းဒုက္ခဝေဒနာတွေပဲအလေအလဝေဒနာလည်းရှိတယ်အဲဒီခံစားမှုဝေဒနာတွေခြေတိုင်းခြေတိုင်းအမှားရနေတာဝေဒနာနုပဒနာသတိပ္ပံ စိတ်ကူးတွေဖြစ်တိုင်းဖြစ်တိုင်းမှရနေတာသီလ ानु ပါဒနာသတိပဋ္ဌာန်သဘောတရားတွေဖြစ်တိုင်းဖြစ်တိုင်းမှရနေတာဓမ္မ ानु ပါဒနာသတိပဋ္ဌာန်အဲဒါတတိတရားတွေပဲသတိပဋ္ဌာန်၄ပါးနဲ့ခွဲရင်၄ပါးဖြစ်တယ် ၆ပါးကပေါ်တိုင်းပေါ်တိုင်းနေအမှားရနေတာအဲဒါဝိပဿနာတတိတတိတန်တရားတွေပါပဲအဲဒါအမှားရတာကတတိတရားတဲ့ကိုမှတ်တိုင်းမှတ်တိုင်းအဲဒီအမှားရတဲ့တတိတရားတွေပွားများနေတာပဲရေးကြည့်တယ်ဒီတတိမပါပဲနဲ့တရားကမပြည့်နိုင်ဘူးတတိပဒတရားဘာမှပဲဘာဝနာတရားဆိုတာပြည့်နိုင်တယ်မာတတိကမေ့နေပြီဆိုရင်ဘယ်ပြည့်နိုင်မှာတော့ မထဘာဝနာအားထုတ်လည်းအမှားရတဲ့သတိမရှိဘူးအမှားမရဘဲနဲ့နေမေ့နေရအဲဒါသမာဓိဘာဝနာမဖြစ်ဘူးမေ့နေတာနဲ့မဖြစ်တော့ဝိပဿနာမှာလည်းတော့အကြောက်ပါပေါ်တိုင်းပေါ်တိုင်းနေလိုက်ပြီးအများအားမှားရနေမှာနေမှာဝိပဿနာဖြစ်တယ်အမှားရတဲ့သတိဖြစ်မှာမမိတဲ့အာယုံစူးစိုက်ပြီးတဲ့သမာဓိဖြစ်တယ်မမိတဲ့အာယုံစူးစိုက်ပြီးပြီးသွားမှမမိတဲ့အာယုံတွေပိုက်ချပြီးတဲ့ဉာဏ်ဖြစ်တယ်တတိနဲ့သမာဓိ ရှိမှညာအားဖြစ်တယ်ပဋိသမารိမှလည်းဝိရိယကလုံးဝအာထုတ်ပင်မှဖြစ်တယ်အာမထုတ်ပင်နဲ့ပဋိသမารိကမပြုံးအာထုတ်ပေးတာကသမာဝါယာမအမှားရတာကသမာတတိစိတ်ဆူးစိုက်တည်ကြည်တာကသမာသမารိမဲ့ခင်သုံးပါးတရားသမာရိမဲ့ခင်တွေခေါ်တယ်အဲဒီသမာရိမဲ့ခင်သုံးပါးတရားကပြည့်စုံနေမှာသမာရိဒီအမှန်တိုင်းသိတဲ့ပညာကဖြစ်တာယုတ်ရနာတရားတွေကိုပဲမဲရှိရသည်ရဲ့ဖြစ်ပြီးပြတ်သွားလို့မမြဲဘူးဆိုတဲ့အိဋ္ဌသဘောတွေကိုပဲမဲရှိရသည်ရဲ့ သိရှိတဲ့ချင်းနဲ့ဆင်းရဲတွေပဲဆိုတာကိုသိတယ်သူသဘောတည်းသူရှိတဲ့နဲ့အနာတ္တတရားတွေပဲဆိုတာသိတယ်အဲဒီလိုသိအောင်လို့ခုသွား၆ပါးကပေါ်တိုင်းပေါ်တိုင်းနေလိုက်ပြီးမှတ်နေရတာတဲ့မှတ်တိုင်းမှတ်တိုင်းရတာတတိတရားတွေဖြစ်နေတာပဲဒါပေမဲ့လို့ဒီတတိကဒီပြမရမှာပဲဖြစ်တာမဟုတ်ပါဘူးကုသိုလ်ကုသိုလ်စိတ်တိုင်းစိတ်တိုင်းပါပါတယ်ဘာကုသိုလ်လို့လို့ဒါနပေးလူနေတဲ့ခါလဲတတိရှိရတာပဲတတိမရှိဘဲနဲ့မိတ်သွားလို့ရှိရင်သူမဖြစ်နိုင်ဘူး သီလဆောက်တည်တဲ့အခါသီလကျင့်သုံးတဲ့အခါလည်းသတိရှိရတာသတိမရှိဘဲနဲ့မဖြစ်နိုင်ဘူးဝေယဝိဇ္ဇကုသိုလ်တွေပြုနေတဲ့အခါသတိရှိတာကုလိုတရားနာနေတဲ့အခါလည်းသတိရှိတာတရားဟောနေတာလည်းသတိရှိတာပဲကုသိုလ်ကောင်းမှုတွေပြုတိုင်းပြုတိုင်းဒီသတိတရားပါတယ်ဒါပေမဲ့သင်ကြားတာကတော့ဝိပဿနာရှုနေတဲ့အခါမှာတရားအထုတ်နေတဲ့အခါမှာအဲဒီသတိတရားပို့ပြီးတော့သင်ကြားတယ်ဆိုင်တွေ့ရမယ်အမှားရတာကသတိ မကောင်းမှုမှရှက်တာကဟီရီကြောက်တာကဝတ္တပါမကောင်းမှုမှရှက်တာကြောက်တာ စာမှာတော့ဒေသနာမှာတော့စေတနာကြောက်တာကိုကွဲဟောတာလေစေတနာကြောက်တာကတွဲရပါပဲရှင်းရင်ကြောက်တာကြောက်ရင်လည်းရှင်းတာပဲသူကတွဲရပဲရှင်းရင်ကရှင်းတယ်ကြောက်တော့မကြောက်ဘူးလို့ဒီလိုတော့မရှိဘူးကြောက်တာကြောက်တယ်ကြောက်ရှင်းတော့မရှင်းဘူးဒီလိုတော့မရှိပါဘူးတွဲရပါပဲရှင်းရင်ကြောက်တာကြောက်ရင်လည်းရှင်းတာပါပဲအဲရှင်းတာကြောက်တာကလောကကြီးကလည်းရှင်းတာကြောက်တာတွေရှိတယ်အဲ့ဒါတွေတော့ဟိရိဝတ္တပမခေါ်ဘူးတရားကောင်းရတော့မဆိုနိုင်ဘူးမျိုးစားကတော့ လောကကြီးကနေပညာလို့ကောင်းကောင်းမွန်မွန်မိုးရလို့မစားရလို့အင်းနဲ့တည်းတည်းမနေရလို့ပြက်တယ်ဆိုတာဘေးရအန္တရာယ်လောကမှာဘေးရအန္တရာယ်ကြောက်တယ်ဆိုတာရှိတယ်အဲ့ဒါတွေကတော့ဟိရဝတ္တပါလည်းမဆိုရဘူးငါကတော့အဲလောကမှာသူများလို့တင်းတင်းတဲတဲမနေနိုင်မထိုင်နိုင်လို့ရှက်တယ်ဆိုတာကဒါကတော့သူကသူများလို့ ရှင်းနေတယ်လည်းမနေလို့စိတ်မချမ်းသာဖြစ်တာပဲဒေါမနတာပဲသူကဒါဟိရိတရားမဟုတ်စိတ်မချမ်းသာဖြစ်ဝန်းနေတဲ့သဘောဖြစ်ဒေါမနတာကွယ်ပြီးတော့ဘေးကအန္တရာယ်ကြောက်တယ်ဆိုတာကလည်းဒေါသပဲကြောက်ရွံ့တယ်ဆိုရင်လည်းဒေါသပဲဒါဥဒ္ဒဘာမဟုတ်ဘူးအဲမကောင်းမှုအကုသိုလ်တရားတွေကဖြစ်တယ်မကောင်းမှုအကုသိုလ်တရားတွေကြောက်တယ်ဆိုလို့ရှိရင်အဲ့ဒါကတော့ဒီဥဒ္ဒဘာပဲ မကောင်းမှုအကုသိုလ်တွေယွန်းရှားတဲ့သက်ဆုပ်တဲ့တနည်းအားဖြင့်ပြောခဲ့ပါတယ်။သီရိတရားကဇိကုစာလက္ခဏာသက်ဆုပ်ခြင်းယွန်းရှားခြင်းသဘောရှိတယ်တဲ့ဒီလိုဆိုတာမကောင်းမှုကိုသက်ဆုပ်တယ်မကောင်းမှုအကုသိုလ်သက်ဆုပ်ရေမိုးချိုးလို့နဂါလိန်လို့အဝတ်သစ်စားသစ်တွေဝတ်ဆင်းလို့ဝတ်နေပေါ်တိုင်းတို့ကတော့သွားရမလို့ပြင်းစင်ထားတဲ့ပုဂ္ဂိုလ် အဲဒီလိုပုဂ္ဂိုလ်ဟာအငြိကျေးလူမှကြောက်တယ်ငြိကျေးမလူညင်ဘူးငြိကျေးလူမဲ့ဟာတွေကံရတွေ့ရမယ်ဆိုမကိုင်းညင်ဘူးอืมသမင်ဦးတို့ရှင်ဦးတို့ဒီချိန်သွားကြရမယ်ဆိုမကိုင်းညင်ဘူးဆိုတာအဲလူလက်ပေရတတ်တဲ့နေရာတွေကိုမသွားကျင်ဘူးကျွန့်စင်ကျွန့်ကျွန့်လို့ပါတော့အဲဒီကျွန့်ရည်တွေပါလေစင်မပြုမှသူကလုံးမရှိဘူးအဲအဲ့ဒါအငြိအကျေးတွေကိုညွှန်ကြားဆက်ဆုပ်တယ်အဲဒီလိုပဲဒီတရားကလည်းပဲ မကောင်းမှုအကုသို့မဖြစ်စေခြင်းမကောင်းမှုအကုသို့ကိုယ်ထဲမှာကြလာမှာကိုယ်ထဲရောက်လာမှာသူကဆိုရင်လည်းမဖြစ်စေခြင်းအဲဒါဟိရိတရားပဲဟိရိကစက်တတ်သည်ဩတ္တပဆိုတာကတော့ကြောက်လန့်တာတဲ့သူလည်းမကောင်းမှုကိုကြောက်လန့်တာမကောင်းမှုပြုလို့ရှိရင်မကောင်းကျိုးပေးလိမ့်မယ်ဆိုပြီးကြောက်လန့်မကောင်းမှုပြုရင်သူများကကဲ့ရဲ့လိမ့်မယ်လို့လည်းကြောက်လန့်တယ် မကောင်းကျိုးပေးနိုင်မယ်ဆိုပြီးတော့ကြောက်လာတယ်မလုံးဘူးမိခဲများမကင်ဝတ်မလို့ပဲမိခဲကင်ရင်ပူလောင်နိုင်မယ်ဆိုတာပြီးတော့မကင်ဝတ်ဘူးအဲ့ဒါလိုပဲမကောင်းမှုအကုသိုလ်ကိုမပြုတ်ဘူးမကောင်းမှုအကုသိုလ်ကြောက်မလုံးရဲဘူးအဲ့ဒါဥဒ္ဒဘခေါ်ပါတဲ့ဒီဟိဥဒ္ဒဘတရားနှစ်ပါးလောကပါလာတရားနှစ်ပါးပဲတဲ့လောကကိုသူတို့ကစောင့်ကြောက် လောကသတ္တဝါတွေပြင်းပြမှုဖြစ်အောင်သူကစမ်းကြောက်တယ်လောကပါဠိနှစ်ပါးကလည်းယဉ်ကျေးမှုပြောင်းမစောင့်ရှောက်ခဲ့လို့ရှိရင်လူတွေဟာတယောက်တယောက်ယူတရားမှသိမှာမဟုတ်ဘူးအဲအမေနဲ့သားသမီးတွေလည်းပဲသိအမေဖေနဲ့သားသမီးတွေလည်းပဲမိမဖေမသားသမီးမှသိမှာမဟုတ်ဘူးတဲ့ဒီကောင်မောင်နှမဆွေမျိုးသားချင်းတွေလည်းသိမှာမဟုတ်ဘူးတယောက်တယောက်ဘာမှရှေ့ရမှမသိကြောက်ရမှမသိဒိဋ္ဌာန်တွေလို့ဖြစ်နေမှာတဲ့ဒီလောကပါဠိတရားမရှိလို့ရှိရင်ဟိရတဘ ကြောက်ချင်းဆက်ချင်းဆိုတာမရှိရင်သူကလှုပ်ချင်တာတွေကြောက်တော့မှာဘူးအဲ့ဒါဒီခေတ်ကာလတုန်းကဆိုလို့ရှိရင်ဒီလိုတာပါတရားတွေအမှန်ပြည့်စုံကြပါတယ်လူကြီးမှလူငယ်မှပြီးပြီးတော့အဲဆက်ကြောက်ပြီးတော့မတော်တာတွေမပြောဝန်မှုမပြုဝန်မှုအဲသမတာဟိရောတာပါတရားတွေနဲ့ဆောက်ရှောက်ကြထိမ့်သိမ့်ကြတယ် အခုကကာလမှာနောက်ပိုင်းလူတွေထိမိဆောက်ကြမှုတွေတော့နည်းလာပြီတဖြည်းဖြည်းနဲ့နောက်ကျတော့ကျင်တော့ထိမိဆောက်ကြမှုတွေလုံးလုံးပြည့်တဲ့ခါတော့ပြုံးမယ်လို့ဆိုတာမြတ်စွာဘုရားဟောတာဟိုမှာသက္ကဝတိသုံးပါသက္ကဝတိသုံးပါသူကပြောတာတော့ဆယ်နှစ်တန်းလို့စာထဲမှာပါတယ်သူကအခုနဲ့ဆိုရင်တော့တော်တော်ဝေးသေးတာပဲဒါပေမဲ့လူတွေလူတွေရဲ့အကျင့်စာရိတာပြည့်လာပုံထောက်တော့တဲတော့ဝေးပုံမပေါ်ဘူးသူက မကောင်းမှုအကုသိုလ်မှဘာမှလူတွေတို့ကမသိကြဘူးမသိကြတော့အကြီးကြီးပြက်လာကြတယ်။ဆောင်စည်းမှုတွေအကုန်လုံးပြက်မယ်တဲ့တော့အပေတန်တူဆုံးရောက်တဲ့ခါကျတော့ပြက်သွားတယ်။အဲဒါကိရိဝတ္တဝါတရားတွေကွယ်သွားတာပဲ။မကောင်းမှုအကုသိုလ်မှချက်တယ်ဆိုတဲ့သဘောမရှိဘူး။မကောင်းမှုအကုသိုလ်မှကြောက်လာတယ်ဆိုတဲ့သဘောမရှိဘူး။အဲဒါဣရိကနုဒ္ဒဘခေါ်တဲ့ဒီနေ့ကပြောခဲ့တာပဲ။နေအကုသိုလ်ဘိုင်းကပြောခဲ့တယ်ဣရိကနုဒ္ဒဘ။ အဲမကောင်းမှုအကုသိုလ်မချက်မကြောက်တဲ့သဘောရှိရင်အကုသိုလ်အမှုတွေပြုတာပဲကာယကကိုယ်ဖြင့်မကောင်းသောမှုပြုတဲ့ဝစီကနှုတ်ဖြင့်မကောင်းသောမှုကိုပြောတဲ့စိတ်ဖြင့်လည်းမကောင်းတာတွေမတော်တာတွေကြောက်ကြံတဲ့ပါဠိပါရဘုရားတဲ့ကိုသတ်တဲ့ရိန္ဒရာဘုရားဥစ္စာကိုတဲ့ကာမနိသဇာကာမဂုဏနဲ့မာရင်ကျူးလွန်တဲ့စသည်ဖြင့်မတော်မရတဲ့မှုတွေကိုကျူတိုင်းကျူတိုင်းဟာအဲဒီအာယိကနုတ္တပမချက်မကြောက်တဲ့သဘောပါချက်ကြောက်တဲ့သဘောပါနေလို့ရှိရင်အကုသိုလ်တရားမဖြစ်ဘူးလို့တရားတွေဖြစ်တယ် ကုသိုလ်တရားတိုင်းတရားတိုင်းမှာဒီချက်ကြောက်တဲ့တရားပါတယ်ဒါနကုသိုလ်ပြုလည်းပဲဒါနကုသိုလ်ပြုစဲမှာလည်းခိရိဝတ္တပါပါတယ်ဆိုတော့မသင်ကြောင်းသီလကုသိုလ်သောက်ကြောက်ထိတ်သိနေတဲ့အခါမှာလည်းခိရိဝတ္တပါပါတယ်အဲ့ဒီမှာတော့နည်းနည်းသင်ကြတယ်အကုသိုလ်မတော်တဲ့မှုတွေမပြုဘူးဆိုတဲ့စိတ်နဲ့ဖြစ်တယ်အထူးအားဖြင့်တော့မကောင်းမှုအကုသိုလ်တွေပြုရနေကြမပြုရဲပဲနဲ့မပြုဝမဲနဲ့ဖြစ်ပြီးတော့နေတဲ့သဘောနောက်တွန့်နေတဲ့သဘောလေးရှိတယ်အဲ့ဒါကိရိဝတ္တပါတရားသူကသင်ကြားတယ် သိက္ခာပုဒ်တွေရိုသေစောင့်ရှောက်ပြီးတော့နေတဲ့ပုဂ္ဂိုလ်တွေကအဲသိက္ခာပုဒ်ပြက်ဖို့ရအကြောင်းပေါ်လာလို့ရှိရင်ကျွန်းတွန်တွန်ပြက်မကျူးလွန်မလုံမလုံရဲဘူးအဲ့ဒါကတော့ဤဥဒ္ဒဘတရားသဘောပဲဘုန်းကြီးတို့ငယ်ငယ်တုန်းကကိုရင်ဝန်းတဲ့တုန်းကပေါ့တခါက လူကိုလဲပြီးတော့အဲဒီဥစဉ်ဥစဉ်ဥစဉ်ဟိုဥစဉ်ကြီးပေါ်တယ်သူမန္တလေးသဗ္ဗိယရှင်နဲ့လူကိုလဲပြီးကျောင်းသားရှင်နဲ့လူကိုလဲပြီးတော့ခေါ်သွားဘယ်နည်းနည်းလောက်ရှိတယ်မသိပါဘူးအဲ73နှစ်74နှစ်ပြင်မလား15နှစ်ပြင်မလားမသိပါဘူးအဲဒီကလူကိုလဲပြီးကျောင်းသားရှင်နဲ့သဗ္ဗိယရှင်နဲ့လိုက်မန္တလေးရောက်တဲ့အခါကျတော့ဒီနေ့တော့ ခင်းရွယ်ဝယ်ဖို့ဆိုပြီးတော့ပိုက်ဆံပေးတာငွေထုတ်ပြီးတော့ပြီးတော့ရုပ်ရက်ဆိုတော့လတ်ပါတယ်သူကငွေကကင်နေကြမုံမရဘူးကိုရင်ပဲတော့ကင်နေကြမုံတော့လန့်တော့နောက်တော့မှစဉ်းစားကြည့်တော့ငါကိုရင်မဟုတ်တော့ဘူးလူ့ကိုလဲနေပါဘောနဲ့လည်းမတတိယနောက်စောစောကတည်းကကင်နေကြမဟုတ်တော့သူကလတ်ပါတယ်မကင်မုံရုပ်ရက်ဆိုတော့ထိတ်လိုက်နေဖြစ်တယ်အဲဒီသဘောမျိုးပါပဲမကောင်းမှုအကုသိုလ်တွေ ပြုရမှာမတော်မသင့်တာတွေပြုရမယ့်နေရာမှာရှက်ကြောက်တဲ့သဘောအဲဒါကသီလနေရာမှာတော့ပါတယ်သီလစောင့်ရှောက်တဲ့နေရာသီလထိန်းသိမ်းတဲ့နေရာမတော်မသင့်တဲ့အမှုတွေကဒီကြောင်တဲ့ခါကလာဟိရဝတ္တဘာကနာသင်ကြားပါတယ်ဘာဝနာနေရာကြတော့လေသူကမသင်ကြားပါဘူးဘာဝနာနေရာကြတော့ကိုသမာဓိဉာဏ်တွေကပြဋ္ဌာန်းပြီးတော့ပြင်လာဒါပေမဲ့လို့သမာဓိဉာဏ်တွေပြဋ္ဌာန်းပြင်နေတဲ့ချင်းအဲဒီမကောင်းမှုမှရှက်တဲ့သဘောမကောင်းမှုမှကြောက်တဲ့သဘောကတည်းကပါတယ်မကောင်းမှု ရှင်းမှုကြောက်မှုလေးပါမဒီဘာဝနာကဖြစ်တယ်မကျွမမပဲနေလို့ရှိရင်မြင်ရကြရကနေအကုသိုလ်တွေငါကိုယ်တွေဝင်လာလိမ့်မယ်ဟုတ်လားမကျွမမပဲနေလို့ရှိရင်မယူပဲနေလို့ရှိရင်မယူမိတဲ့အယုံကနေပြီးတော့လောဘဒေါသမောဟတွေဖြစ်လိမ့်မယ်။မြညာကမရှိရင်မြညာကဖြစ်လိမ့်မယ်၊ကြာမရှိရင်ကြာဖြစ်လိမ့်မယ်။အဲ့ဒါမယူမိတိုင်းမယူမိတိုင်း လောဘဒေါသမောဟတွေဖြစ်နိုင်တယ်အဲဒီလောဘဒေါသမောဟအကုသိုလ်တရားတွေပြင်မာကိုကြောက်ရွံ့ပြီးတော့ညွန်ကြာဆက်ဆုပ်ပြီးတော့မကောင်းမှုအကုသိုလ်မရှိအောင်လည်းနေနိုင်ကြတိုင်းနေတယ်ဒါကစားမှတ်နေရတာမပြတ်တခါတည်းမှတ်မပြတ်မှတ်တယ်အမှတ်ပြတ်သွားလို့ချင်းမမမမိတဲ့အာယုံမှာကိလေသာတွေဝင်လာလိမ့်မယ်မိသွားတဲ့အကုသိုလ်တရားတွေဝင်လာလိမ့်မယ်အဲဒီအကုသိုလ်တရားတွေမဝင်ရအောင်လို့ယူသေးသောအရင်ရှုမှတ်နေတာ ရှိဥဒ္ဒဘာတွေပါတယ်သူကလည်းအရေးကြီးတယ်ဆိုအာဟိရိတတအပါလာမောဆိုတာမဲခင်ခြေပါရင်ထားမှာဟိရိဥဒ္ဒဘာတရားကနောက်မီနဲ့တူတဲ့ယထာပေါ်မှာကားတော့ဘာမှနောက်မီကြီးယထာတို့ကားတို့ကပြုံးနေပြေးလိုက်လို့ရှိရင်နောက်ကအမိမရှိရင်လမ်းလဲသွားနိုင်တယ်နောက်ကအမိရှိရင်နောက်ကတိုက်ခါနေမလဲဘူး အဲလိုပဲသီရိဥဒ္ဓပါတရားသာမရှိလို့ရှိရင်ဘာဝနာတရားတွေလည်းမဖြစ်နိုင်ဘူးသီရိဥဒ္ဓပါတရားမကောင်းမှုအကုသိုလ်တွေဖြစ်မှာကိုကြောက်ရွံ့ဆိုရင်ပြီးမကောင်းမှုအကုသိုလ်မဖြစ်ရအောင်ပြုမှမှုတွေမပြည့်ရအောင်အမှတ်ပြည့်ပြီးတော့မေ့တဲ့အကုသိုလ်တရားတွေဖြစ်မလာရအောင်ဒါရဇမှတ်နေရတာကိုအဲ့ဒါယူကြည့်တယ်ဒါအဲဒီမှာသီရိဥဒ္ဓပါအာကြည့်ပြီးတော့မကောင်းမှုအကုသိုလ်တွေမဖြစ်လို့တဲ့ပုဂ္ဂိုလ်မေ့တာတွေအမှတ်လွတ်တာတွေ သတိမေ့သွားတာတွေမှတ်လွတ်တာတွေမဖြစ်လို့တဲ့ပုဂ္ဂိုလ်ကဟိဝတ္တပါတွေအာကြည့်နေတာပဲအဲ့ဒီပုဂ္ဂိုလ်တွေမှာသရဇစိတ္တစိတ္တနဲ့လာရင်ပြီးတော့မှတ်နေတော့ဟိဝတ္တပါတရားတွေဖြစ်တယ်အရေးကြီးတယ်တရားထုတ်ရမှလည်းအရေးကြီးပါတယ်အဲဒါဆိုရမယ်မကောင်းမှုမှာစိတ်တာကဟိ တာကဝတ္တပါမတတ်မဲ့မလို့ခြင်းတာကအလောဘလောဘရဲ့ဆန့်ကျင်ပဲပဲလောဘကလူကျင်တယ်တတ်မဲ့တယ်တွေ့ရတယ်ဆွဲလန်းတယ် အလောဘကအဲ့ဒီလိုချင်မှုတတ်မဲ့မှုတွေ့တာမှုဆွဲလာမှုကြောင်းညာမဲ့မလိုချင်မှုမတတ်မဲ့ဘူးမတွေ့တာဘူးမဆွဲလာမှုအဲ့ဒါအလောဘမလိုချင်တဲ့သဘောပဲလောဘကအာယုန်ကြီးကတ်တယ်အလောဘကအာယုန်မကြီးကတ်ဘူးအာယုန်နဲ့ကင်းလွတ်ပြီးတော့နေတယ်လောဘကလိုချင်စရာနေတဲ့စရာလေးတွေတွေ့လို့ချင်းဒါလေးသူမခွာကျင်တော့ဘူးဒါလေးနဲ့တခါလေတွဲပြီးတော့နေတယ် မြောက်နှဲစင်းများလို့ပဲဆိုတာမြောက်နှဲစင်းဆိုတာမြောက်ထောင်နဲ့အသေးပါထိရင်တော့အဲ့ဒါမြောက်တွေပါလေထိရင်တွဲကနေတော့မခွာနိုင်တော့ညာလာတော့လေလောဘကသူကကန့်ညီတယ်တော့ဝဲရှိတယ်အာလောဘကမကန့်ညီဘူးအာလောဘကတော့စီစင်းမရှိတဲ့ကြောက်ခဲတို့ဘာတို့အဲ့ဒါထိတာတော့ပဲကြောက်ခဲတို့တန်တို့အဲ့ဒါတွေထိရင်ကြောက်ခဲတွေတန်တွေကဘာမှမကန့်ညီဘူး ကြီးကတွဲတာနေတာမရှိဘူးအဲဒီသဘောမျိုးလိုပဲအာယုံမှမကြီးကခြင်းသဘောမလို့ခြင်းမမောခြင်းသဘောရှိရဲ့ကုသိုလ်စိတ်တိုင်းစိတ်တိုင်းမှာဒီအာလောဘဆိုတာပါပါတယ်အာလောဘမှာပါရင်ကုသိုလ်စိတ်မဖြစ်ဘူးအဲဒါပေမဲ့လို့အခါခါသိရင်တော့သူကမထင်ကြဘူးအဲဒါနပြုတဲ့အခါသူကျက်ပိကလူသားတဲ့အခါမှာအာလောဘထင်ကြတယ်ဟိုပိုင်တဲ့ပစ္စည်းလေးမတွေ့တာမှ လူနိုင်တတ်နိုင်တာကိုပေးနိုင်ကားနိုင်အဲ့ဒါလေးနဲ့မကန့်ညီမကန့်ညီနေလို့ရှိရင်မတူနိုင်မတူနိုင်မပေးနိုင်ဘူးကိုဟာလေးဘိုးတန်တာမတန်တာမဲမစွန့်နိုင်ဘူးဆိုတာအဲ့ဒီမကန့်ညီတဲ့သဘောမတွေ့တာသဘောရှိတဲ့ပုဂ္ဂိုလ်အလောဘအားကောင်းတဲ့ပုဂ္ဂိုလ်တွေကတူနိုင်တတ်နိုင်တာပဲဒီကနိုင်တယ်တူတာနိုင်တယ်ရဲရောရောစားတယ်ပြေးနိုင်တာနိုင်အတွေ့အတာမရှိဘူးမနာကောင်းပါနဲ့အလောဘ သီလစောင့်တည်တဲ့အခါကာလတွေမှာတော့သူကမထင်ကြဘူးပါတော့ပါတာပဲဘာဝနာအထုတ်တဲ့အခါကာလလည်းပဲသူကမထင်ကြဘူးပါတော့ပါတယ်အလောဘဆိုအာယုံမကညင်တဲ့သဘောပါတော့ပါတယ်မထင်ကြဘူးအဲဒီဒါနာပေးလူတဲ့အခါကာလထင်ကြနေသမဆိုရဲပါရမီတောထွက်တဲ့တောထွက်တဲ့ဆိုရဲသွန့်ခွာတဲ့နေရာကြီးအလောဘပါတဲ့အခုတော့တရားနာလာတယ်တရားထုတ်လာတယ်ဆိုတဲ့နေရာတွေအလောဘပါတယ်တရားနာလာတယ်ဆိုတဲ့အိမ်အိမ်ကကိုလုံငင်းကြင်ငင်းလေးတွေ ဒါလေးတွေကသူကသွန်းတာနေရသွန်းရသေးတာကိုသူများပေးရတာမဟုတ်သေးတာမခွာသေးတာဒီလိုကအဲ့ဒါအိမ်ကမခွာနိုင်ဘူးကိုယ်ကလည်းနဲ့ငါသွားရင်မဖြစ်ဘူးဆိုပြီးတော့အဲ့ဒါနဲ့တရားနာပြီးတော့မသွားနိုင်ဘူးတရားထုတ်ကိုရလည်းအိမ်ကထွက်ပြီးတရားထုတ်သွားမယ်ဆိုရင်ဒီလိုကငါမရှိမဖြစ်ဘူးဆိုပြီးတော့မှအတွေ့အတာတွေကရှိနေတာကိုမသွားနိုင်ဘူးလို့ဩအာလောဘအာကြီးတဲ့ပုဂ္ဂိုလ်တွေကကိုအိမ်ကနေပြီးထွက်တရားလည်းအားထုတ်နိုင်တယ်လား သုံးမယ်လို့တခါတရံတော့လည်းပဲလောဘကပြန်ပြီးတော့အိမ်ရောက်သွားတာတွေလည်းရှိတော့ရှိသေးတယ်ဆိုတော့လုံးလုံးကပြတာမဟုတ်တော့ရှိတော့ရှိတယ်ဒါပေမဲ့လို့မလာနိုင်တဲ့ပုဂ္ဂိုလ်တွေနဲ့ဆိုတော့ကျင်သူအလောဘတော်တော်အားကောင်းတယ်ဒီကဘုရားလောင်းတော်များတော်ထွက်ပြီးခြေသေးဟန်းပြုတယ်ဆိုတာအများအားပြုတော့တာကိုဒါတွေကတော့နှာကောင်းတဲ့ဥစ္စာတွေပေါ့အဲ့ဒီလိုမပြုနိုင်အောင်တော့အခုလိုတရားနာဖို့တရားအထုတ်ဖို့လာပြီးတရားနှလုံးသွင်းနိုင်တယ်တရားနာနိုင်တယ်အထုတ်နိုင်တယ်ဆိုရင်ကို ဒါအာလောဘအိဇာပြတွေတော့ကောင်းနေတာပဲဒါတော့ဟန်ကြနေတာပဲဒီလိုပုံကိုယ်တွေမဲ့ဖို့နေပါကြတာပဲအာလောဘအဲ့ဒီမှာအဲ့ဒီတရားနာလာတဲ့အခါတရားထုတ်ကိုလာတဲ့အခါအဲညာပြုတဲ့အခါညာပြုတာလည်းဒုံလောဘပဲခဏတစ်ချို့ညာပြုတယ်ဒီလိုပဲခဏတစ်ချို့အာယုံလေးတွေနဲ့ခွာသေးတာကိုသင်လည်းပဲလောဘအာကြီးနေလို့ချင်းမခွာနိုင်ဘူးအဲဒီနေ့တည်းကခွာဖို့ရတယ်ခဲရင်တာပဲမခွာနိုင်ဘူးလို့ ဥပယုံလေးတွေနဲ့သူကကျွဲသားနေတာအဲဒီတော့ကိုခွာနိုင်တယ်လို့ကလေးဟာတခါလဲအာလောဘအားရှိတဲ့ပုဂ္ဂိုလ်တွေကခွာနိုင်ကြတာဒါကြောင့်မတတ်မဲ့မလိုချင်တာမတွဲရတာပေါ့လေတတ်မဲ့တယ်လိုချင်တယ်တွဲရတယ်ခင်မင်းတယ်ပါရတယ်ဆိုတာလောဘမတတ်မဲ့ဘူးမလိုချင်ဘူးမတွဲရဘူးမခင်မင်းဘူးမပါရဘူးမမဲ့မောဘူးအာလောဘပဲကျန်ဆိုတာတော့တော့နားလည်ပါဘူးသူကသိမခဲ့ဘူးလို့ မတတ်မဲ့မလို့ခြင်းတာကအာလောဘစိတ်မဆိုးမပြင်းမာတာကအာရောသာ တော့စိတ်ဆိုးတာပြင်မာတာပဲစိတ်ဆိုးတယ်ပမာခေါ်တယ်ဒေါသကိုစိတ်နဲ့တွဲပြီးတော့ပြောတာသူ့တက်တက်ပြောလို့မဖြစ်ဘူးဆိုးတယ်တက်တက်ပြောလို့တော့မဖြစ်ဘူးသူကစိတ်ဆိုးတယ်စိတ်ပြက်တယ်စိတ်နဲ့ပဲတွဲပြောမှလည်းဒေါသပေါ်တယ်ဒေါသတက်တက်နဲ့ပြောလို့မဖြစ်ဘူးပြင်မာတယ်ဒါကတော့ပြောနေတယ်ပြင်မာဒေါသပြင်မာတယ်လို့ပြောရှိတယ်ဒေါသဖြစ်လို့ရှိရင်လူတစ်ပါးကိုပြင်မာတာပဲသူကမကောင်းဖြစ်ပါစေဆိုတာသူရဲ့ပါတယ် ဒီသိုးပြီးသမားတော့မကောင်းဖြစ်ပါစေဆိုတာပါတယ်လက်ရှိသက်မဲ့အကုန်လုံးပဲခလုတ်တိုက်တော့မှအဲ့ဒီခလုတ်ကိုတခါတည်းအဲဒီခလုတ်ကကြေမွပြည့်စည်သွားပါစေဆိုတဲ့ဟာသိရပါတယ်ဒီခလုတ်ဆိုမယ်လို့အဲသူကအလိုမရှိတဲ့အာယုံသူလိုမရှိတဲ့အာယုံနဲ့တွေ့ရင်အလိုမရှိတဲ့အာယုံကိုသူကကျင့်သေးတဲ့သဘောမျိုးလိုပဲသူကပြင်မာတဲ့သဘောမျိုးပါတယ်အာဒီဒီပဲမကောင်းတာနဲ့တွေ့ရင်အဲ့ဒီမကောင်းတဲ့အာယုံပြည့်သွားပါစေအဲပြည့်စည်သွားပါစေဒီမကောင်းတဲ့အာယုံတွေမရှိပါစေနဲ့ဆိုတဲ့အနေနဲ့ သူ့ပါတယ်သူကအဲသက်ရှိပုဂ္ဂိုလ်တွေကြတော့ချင်းသေးပါစေပြက်ပါစေမကောင်းကျိုးတွေနဲ့ဖြစ်ပါစေဆိုတာသူပါတယ်ဒီသေးတယ်လို့ပဲဒေါသကပြင်းမစိတ်ထဲကပြင်းမာတယ်စိတ်ထဲကလည်းအားမရလို့အားကောင်းလာလို့ချင်းတော့ဒေါသကဝစီကနဲ့နှုတ်ကလည်းပဲအဲထွက်ပြီးတကလားမတော်မသင့်တာတွေပြောတယ်ကာယကနဲ့ကိုယ်မူရတယ်လည်းသူများအကျုံးပဲဖြစ်အောင်လည်းသူကလုပ်တယ်သူများတွေကျိုးအောင်ပဲ့အောင်နာအောင်ကျင့်အောင်ပြီးတော့လုပ်တယ်ပြီးအောင်လည်းပဲသူကလုပ်တာပဲသူကပြီးအောင် အဲဘတ်တော်တူတယောက်တယောက်နဲ့လုပ်တယ်များတယောက်နဲ့လုပ်တယ်ဒီဒေါသအဲဒီလိုစိတ်သက်သက်နဲ့ပြင်မာရတယ်နှုတ်ကထုတ်ပြီးတော့လည်းပြင်မာရတယ်ကိုယ်မူရနဲ့လည်းပြင်မာရတယ်အဲဒီလိုပြင်မာတဲ့သဘောအားလားဒေါသပဲအဲဒီဒေါသဤဆန့်ကျင်မဲ့ဗျာမပြင်မာဘူးစိတ်မဆုံးစိတ်မပြည့်ဘူးဒေါသပဲအာဒေါသခေါ်တယ်ဒေါသဤဆန့်ကျင်မဲ့အာဒေါသသမာမမဆိုတဲ့သဘောလေးနဲ့ ပါဠိကအလေးနဲ့ကတူတယ်စိတ်ဆိုးတာကဒေါသစိတ်မဆိုးဘူးဆိုတာလေအာဒေါသပြင်းမာတာကဒေါသမပြင်းမာဘူးဆိုတာအာဒေါသကိုအာလေးနဲ့အာကမလေးနဲ့တူနေတယ်မတိပေတာခေါ်တယ်ဒီအာကလည်းနာကဖြစ်သွားတယ်ပါဠိမှာနာကနေအာဖြစ်သွားနာနဲ့အာနဲ့လို့အတူတူပဲအဲအာဒေါသစိတ်မဆိုးမပြင်းမာတဲ့သဘော မကောင်းတဲ့အာယုန်တွေနဲ့တွေ့ပေမဲ့လို့သိဆိုးခြင်းပြင်မာခြင်းမရှိဘူးသိခံတယ်ဆိုအာဒေါသပဲသိခံတဲ့သဘောကမမြင်တာတွေမြင်ရမကြားကျင်တာတွေကြားရမြင်မတော်တာတွေမြင်ရကြားမတော်တာတွေကြားရအဲဒီလိုခါကာလတွေမှာဒေါသဆိုတာဖြစ်တတ်တယ်အဲအာဒေါသသဘောပြင်းတော့ဒါသိခံနိုင်တယ်လို့မမြင်တာတွေမြင်ရလို့စိတ်မပြတ်စိတ်မဆိုးဘူးအဲဒီ မြင်ရတဲ့အာယုန်တွေမပြစ်မှားဘူးနေပါစေပြက်ပါစေနှလုံးမသွင်းဘူးမကြိုက်နာတွေကြားရတဲ့အခါလည်းစိတ်မဆိုးဘူးစိတ်မပြေဘူးအဲကြားရတဲ့အာယုန်တွေနေပါစေပြက်ပါစေလို့သူနှလုံးမသွင်းဘူးမပြစ်မှားဘူးသို့တူမကောင်းတဲ့အနန္တနာယမကောင်းတာတွေစားရမကောင်းတာတွေတွေးထရအဲဒီလိုခါကာလတွေမှာလည်းသူစိတ်မဆိုးဘူးစိတ်မပြေဘူးအဲမပြစ်မှားဘူးစိတ်ကူးထဲမှာလည်းပဲစိတ်ကူးမိလို့မတော်တာတွေစိတ်ကူးမိတဲ့ခါတွေရှိတယ် ကိုယ်တော်မရှိတဲ့အာယုံနဲ့သိကူးမိတယ်အဲဒီအာယုံနဲ့သိပါစေပြက်ပါစေလို့လူစိတ်မကူးမပြင်းမဘူးအာဒေါသပဲအာဒေါသဆိုတာသိခါနိုင်တဲ့ဘောပါကုသိုလ်ပြုတဲ့ပြုတဲ့ဒီအာရောဒပါပါတယ်ကုသိုလ်အာရောဒမပါရင်ကုသိုလ်ဖြစ်ကုန်မဖြစ်ဘူးအာရောဒစိတ်မပြည့်တဲ့သဘောမပြင်းမတဲ့သဘောပါမှကုသိုလ်တရားဆိုတာဖြစ်တယ်ဒါနကုသိုလ်တွေပြုတဲ့ကပါတာပဲအာရောဒဒါပဲမလို့မတင်ကြဘူးဒါနပြုတဲ့ခါကလာမှာ မပြင်းမာတဲ့သဘောကမသင်ကြဘူးဘုရားမတွေ့ရတဲ့သဘောကသင်ကြအလောဘကသင်ကြအာရောဒမသင်ကြဘူးအာရောပါလားသီလဆောက်တည်တဲ့အခါကျတော့အာရောဒကသူကနည်းနည်းသင်ကြတယ်ပါဏတိပါဒသဘောတက်ကိုမတပါဘူးဆိုတဲ့ဥစ္စာအဲတသရာအာယုန်တွေကိုမပြင်းမာတဲ့သဘောပဲလို့သဘောဥစ္စာမခိုးပါဘူးဆိုတဲ့အခါမှာလည်းပဲအဲသဘောတွေကိုမပြင်းမာတဲ့သဘောသူလည်းပါပါတယ် အဲဒီတော့သူတော်ဘာတွေကိုစိတ်မဆုံးမပြင်းမှားပဲနဲ့ဒီခန္ဓာခန္ဓာရည်ရှိတဲ့သဘောအာရောဓပဲဒီခန္ဓာခါကာလတွေမှာပိုးထင်ကြတယ်သူတော်ဘာကကိုယ်လာဆဲလို့အတော်မသိတာတွေပြောလို့သူတော်ဘာကသာပြီးတော့စော်ကားလို့ကျူးလွန်လို့အဲဒီလိုခါကာလတွေမှာစိတ်မဆိုးပဲနဲ့ဒီခန္ဓာအာရောဓခေါ်တယ်အဲ့ဒါထင်ကြတယ်ကြာတော့ သိခံလာတဲ့ပုဂ္ဂိုလ်တွေအသိခံနိုင်ညာတွေဆိုဆိုဆဲဆဲလေးသူမသိလို့ပြောနေတာသူနားမလည်လို့ပဲသူပြင်းနေသူပဲဆိုပြီးတော့သိခံအဲ့ဒီမှာအာရောဒသင်ကြားအာရောဒအာကြည့်နေတဲ့ပုဂ္ဂိုလ်တွေကဘယ်သူကဘာပြောနေနေအပြုံးမပြတ်ဘူးလို့ဆိုတာသိခံနိုင်တယ်တော့သိကျွနာမပြတ်ဘူးဝိသုရိမဲ့ဆရာကတော့ညွှန်ကြားထားတာပဲသိမဆိုးပုံများသိဆိုးလို့ရှိရင်တဲ့သူများအလိုလိုက်ရကြတယ်ရန်သူ ဩဇာခံရကြတယ်ဉာဏ်သူကဒီရုပ်စင်းမလာတာအလိုရှိတာတဲ့စိတ်ဆိုးတယ်ဆိုရင်ရုပ်စင်းကပြတ်သွားပြီဟုတ်တယ်စိတ်မဆိုးခင်ကဉာဏ်ကကြီးကြီးလည်ရှိနေတာစိတ်ဆိုးပြီဆိုတော့ရုပ်ကရုပ်စင်းကအိုးသွားအဲတစ်ဖက်သားကအလိုမရှိတဲ့အယုတ်ဆင်းပြခြင်းဆိုတဲ့အခြေအနေကိုရောက်သွားတယ်ဒါပြီးတော့ဟိုတစ်ဖက်သားဉာဏ်သူရဲ့ဩဇာကသဘောမျိုးဖြစ်သွားတယ်သူခိုင်းတာလောက်ရတယ်လို့ဖြစ်သွားတယ် သက္ကရာဘုရားကျညာမမသူကပြေးတာပဲသူကကောင်းတာပဲသူကတော်တော်ကောင်းတယ်ဟုတ်တယ်သက်ကနေပြီးတော့သိဆိုးအောင်လို့လို့သိမဆုံးပဲနဲ့ပြုံးပြုံးချူချင်နေတယ်လို့ရှိရင်ဒါနေရာကြတယ်သူ့လိုမလိုက်သူဩဇာမခံဘူးသူကသိဆိုးအောင်လာလုပ်တာကိုမတော်တာတွေလာပြောအဲမတော်မသိတာတွေလာပြီးပြုလို့အဲသိဆိုးအောင်လုပ်တာပဲရုပ်သင်ပြအောင်လာလုပ်တာဒီကအပြုံးမပြဘူးကြီးကြီးနေနေရှိနေတယ်ဆိုရင်သိနေရကြတယ်ပေါ့ ပြီးတော့မကောင်းမှုအကုသိုလ်ဖြစ်လို့ရှိရင်ပဲငရဲတွေကြနိုင်တာအဲဒီတော့ပဲငရဲကြအောင်အကုသိုလ်ဖြစ်အောင်လည်းသူတာလောက်တာတယ်ဒီကအကုသိုလ်မဖြစ်ဘူးဒါသိခနိုင်နေဘာမှတုတ်ပြန်ပြီးတော့မကောင်းတာမပြုတ်လို့ဘူးမပြောဘူးအမူအရာမပြည့်ဘူးဆိုရင်အာရောဂါကိုကောင်းပါလေတော့သိခနိုင်မနာကြသို့တော်လည်းသိခနိုင်ဆိုတာကောင်းတာကောင်းတယ်သိခနိုင်တာကထဲရင်းတယ်များသွားချင်းသတ္တဝါတွေကသိမခနိုင်ကြတာများတယ်မနိုင်ရင်လည်းပဲနိုင်လို့ရှိရင်လည်းသိမခနိုင်ဘူး မနိုင်ရင်တော့မတတ်နိုင်တာနဲ့ဒီလိုငုံထားနေရဒါတော့မှစိတ်ထဲကတော့မကြည်ကြဘူးသူစားဟာဒေါသအဲဒေါသတွေဖြစ်နေတာပဲစိတ်ထဲကတော့ကိုမင်းကနိုင်တဲ့ခါလုံးလိုက်အောင်ပေါ့ကွာငါနိုင်တဲ့ခါကျရင်တော့မင်းတော့ခြေပြစ်လိုက်အောင်မစတင်ရင်စိတ်ထဲကတော့ဒေါသတွေကဖြစ်ရပဲဒါပေမဲ့လည်းခုလောလောဆယ်မနိုင်တော့ငုံခံနေရတာရှိတယ်ဒီခုလောလောဆယ်မှာလည်းတုံ့ပြန်လို့နိုင်မယ်ဆိုလို့ရှိရင်တော့ဒေါသကတော့ကိုဖြစ်တာပဲပြုံးနေပြုံးနေဖြစ်တယ်သူကမူဟောက်ကြီးများလို့ပဲ မရောက်ဆိုတဲ့ဝိရမှာပဲသူကဲလေးပါလေးနဲ့ပေါက်လိုက်ရင်အဲကျုဆိုထားတာပကြီးကြီးနဲ့အောင်မှရောက်ကြကြည့်လို့သာအဲလိုပဲဒေါသကအတုမခံဘူးယုံတယ်ဆိုဒေါသဖြစ်လာတယ်အခုကအာဒေါသအဲဒီဟာဒေါသကြီးဆန့်ကျင်မဲ့ပဲမူထောင်းနဲ့မတူပဲနဲ့လင်းမွေနဲ့တူရမှာကိုလင်းမွေခဲတဲ့ပေါက်ပြေးတာပဲသူကတော့ဘာမှမလုပ်ဘူးသူကဘာမှအတုပြန်ခြင်းမပြုဘူးသူကပြေးတာပဲအဲဒီလိုပဲအာဒေါသ စိတ်မပြတ်စိတ်မဆုံးမပြင်းမာတဲ့သဘောသိခံနိုင်တယ်မေတ္တာဘာဝနာတွေပွားများတဲ့အခါမှာဒီအာရောဂါသင်ရှားတယ်မေတ္တာဘာဝနာတွေဆန္ဒကြပါစေလို့အာရုံပြုတဲ့အခါကလည်းအာရောဂါမပြင်းမာတဲ့သဘောပိုးပြီးတော့သင်ရှားဆင်းရဲတဲ့ပုဂ္ဂိုလ်တွေဆင်းရဲကလွတ်ပါစေလို့ကရုဏာနဲ့သနာနေတဲ့အခါလည်းအာရောဂါသင်ရှားတယ်ဒီမှာအာရောဂါပါအဲကုသိုလ်ကုသိုလ်စိတ်တိုင်းစိတ်တိုင်းမှာ အာရောဒဆိုတာပါပါတယ်ဒါပဲမဲ့လို့သင်ကြတာကတော့ကိုပြောတဲ့သီလဆောက်တည်တဲ့အခါသီလသိက္ခာဘုရားစောင့်ရှောက်တဲ့အခါအာရောဒလို့သင်ကြတယ်သိက္ခာနဲ့အခါမှာသင်ကြတယ်မေတ္တာဘာဝနာပွားများတဲ့အခါမှာသင်ကြတယ်အရိက္ခကာလတွေမှာအထူးသင်ကြတယ်အဲဆိုရမယ်သိမဆုံးမပြင်းမာတာကအာရောဒ ဖြစ်နေတာကတတ္တမိဇ္ဇတတာသာကြီးတွေလုံးကြတာမူရင်းတက်ကကြတာလားဒီဟာပေးတဲ့မူပါကြတာလားမပြောတော့ပြန်မကြည့်ရသေးဘူးမူရင်းပြန်ကြည့်ရအောင်အမြင်များဖြစ်နေတာကကတလုံးကြည့်ရတယ် အမြင်မြဖြစ်နေတာကတတ္တမေသရတ္တာတတ္တမေသတ္တရာဆိုတာဒီသိသဘောတရားတစ်ခုပဲသူကသိခဲ့တဲ့တရားပါပဲသမဝါဟိတလက္ခဏာတတ္တမေသရတ္တာစေတသိက်ကသမဝါဟိတမမြုပ်တရားတွေပဲအမြင်မြဆောင်တယ်အမြင်မြဖြစ်စေတယ်အမြင်မြစေတယ်မယုံမလွန်စေဘူးတဲ့။ဒါမကြည့်ရသေးဘူး။ဉာဏ်ပြန်ကြည့်ရအောင်။အမြင်မြဖြစ်နေတာကကလည်းလုံးကြည့်ရတယ်။ အညီမြပြင့်နေတာကသတ္တမေသတ္တတာသတ္တမေသတ္တတာဆိုတာဒီသိသဘောတရားတစ်ခုပဲသူကအသိခဲ့တဲ့တရားပါပဲသမဝါဟိတလက္ခဏာသတ္တမေသတ္တတာစေတသိက်ကသမဝါဟိတမမြုပ်တရားတွေပဲအညီမြဆောင်တယ်အညီမြဖြစ်စေတယ်အညီမြစေတယ်မယုံမလွန်စေဘူးတဲ့အဲသမာဓိနဲ့ဝိရိယ ဝိရိယကသိကြောင်းကြဆိုင်နေလို့ရှိရင်သမာဓိမရှိဘူးသမာဓိကစိတ်ငြိမ်လုံးအာကြည့်နေလို့ရှိရင်လည်းဝိရိယတုတ်ကြမှုမရှိဘူးငြိမ်တယ်လုံးအာကြည့်သမာဓိလည်းမလွန်ရအောင်ဝိရိယလည်းမလွန်ရအောင်တော့ဒီတတ္တမိစ္ဆတာကညှပေးတယ်သင်္ကွယ်များဟိုဘက်ဒီဘက်မตายရအောင်အလေကောင်ကနေပြီးတော့သင်္ဝင်ချာကနေပြီးညှပေးတယ်အဲဟိုဘက်ကနည်းနည်းလေးသေးလို့ကျင်လဲကျော်လိုက်ဒီဘက်ကလေးသေးရင်ကျော်လိုက် သင်္ဝညာလေးတွေကထောင်းနေမှာလည်းမဟိုဘက်ဒီဘက်မြင်ညမြင်ညတာကိုပြတာသင်္ဝညာအဲ့ဒီမှာပြတယ်လို့ဟိုဘက်ဒီဘက်နှစ်ဖက်သောတရားတွေမြင်ညအောင်လုပ်ပေးတယ်ဟိုဘာကစားတဲ့နေရာတွေမှာဆရာကြီးကအလဲကနေပြီးတော့လူငယ်လေးတွေကဟိုဘက်သွန်းဒီဘက်သွန်းကအော်တို့ချောင်းကြီးဒေသချောင်းကြီးဟိုဘက်သွန်းဒီဘက်သွန်းမှာ အဲလူငယ်လေးတွေကတကြီးတွေကအဲဒီကသိအဲဒါကတမ်းပေါ်မှာဒီတုတ်ကြီးကတင်းလာတယ်ဟိုဘက်ဒီဘက်ကြော့ကြမသွားအောင်လို့အလဲကနေပြီးတော့လူကြီးကနေပြီးထိတ်လာပြီးတော့ကြောင်းကပြီးတော့သူကသင်တယ်ဟိုဘက်နည်းနည်းလေးသွားလို့ရှိရင်ကိုကဒီဘက်ရင်လည်းတော့ဒီဘက်လေးလာဒီဘက်လေးသွားကြလို့ရှိရင်ဟိုဘက်တခါတည်းသူကကိုရင်းနေသူအလဲကောင်ကမျှပေးတယ်အဲ့ဒါမှဘိုးထင်ကြတယ်ချင်းဝင်ကြကတော့လူပဲလုပ်ပေးမှဖြစ်တယ်သူကဆိုတော့ချင်းဝင်ကြကတော့ညီညောင်သူကမလုပ်တော့ဘူး အဲဒီတမ်းပေါ်မှာဘာကစားတဲ့ဥစ္စာတွေမြင်မှုကြပါလိမ့်မယ်ဥစ္စာတွေခွန်ကြီးတို့ငယ်ငယ်တုန်းကမြင်မှုကြတယ်နော်။ဒါဟိုပဲသုံးကကလေးတယောက်ဒီပဲသုံးကကလေးတယောက်အဲကလေးတယောက်သူကသူတက်နေလို့ရှင်လေတစ်ဖက်ဖက်ကလေးကြီးကြော့ကြတော့မှဒီသားကအရှင်မဲ့တင်တာကတမ်းပေါ်မှာတင်တာအဲဒီလေဘဝနေပြီးတော့ကျောင်းကျောင်းနဲ့ဟိုပဲစီလဲသူကနင်းလာ။နင်းလာတော့ဟိုတစ်ဖက်ကနည်းနည်းလေးလာလို့ရှင်ဟိုတစ်ဖက်ကသူကနည်းနည်းရင်းနေတယ်ဟိုဘက်ကအလေးကြီးကများတော့တာညင်ည ဒီဘက်ကတခါအလေးချိန်များလာဟိုဘက်ကတခါလည်းသူကရိမ့်ပေးလိုက်တယ်ဟိုဘက်မှာသူအလေးချိန်ညှရတော့အဲလေကနေညှရသွားတာသူကဟိုဘက်လည်းမကြောက်ဒီဘက်လည်းမကြောက်ကလေးတွေကဘယ်လိုဆုပ်လို့ဘာမှကိစ္စမရှိဘူးသူကလေကနေထိတ်နေတာကလေးတွေကလှုပ်လို့ဟိုဘက်ကလေးသွားရင်ဒီဘက်တခါလည်းအလေးချိန်သူကထည့်ပေးဒီဘက်ကလေးသွားရင်ဟိုဘက်ကိုသူကထည့်ပေးသူကလေကညှပေးအဲဒီလိုပဲဒီတတ္တမေဇတတာရှင်မောရှင်မေတရားတွေကိုညီညောက်လိုအပ်လုပ်ပေးနေတယ်အလေကောကနေပြီးလုပ်ပေးနေတယ် တယ်သူကညဉ့်ညစီတဲ့သဘောရှိတယ်တဲ့တတမေတ္တာဆိုတာဘုဇင်9ပါးတဲ့ဥပိ္ပခဘုဇင်ဆိုတာသူပဲအရေးကြီးတယ်ဒီဘုဇင်မတရားမဖြစ်လို့ရှိရင်ဝိပဿနာကမဖြစ်တာမဟုတ်ဘူးဝိပဿနာတရားထဲမှာတစ်ခုနဲ့တစ်ခုလွန်ကျူးလို့ရှိရင်ဖြင့်သမာဓိဉာဏ်နဲ့မပြတ်နိုင်ဘူးအဲသမာဓိကလွန်နေလို့ရှိရင်လည်းမဖြစ်နိုင်ဘူးဝိရိယကလွန်နေလို့ရှိရင်လည်းဖြစ်နေဝိရိယလွန်နေတဲ့ဟိုလိုမှတ်လိုက်မယ်ဒီလိုမှတ်လိုက်မယ်ဟိုမှတ်မိရလားမမှတ်မိဘူးလားသွားစဉ်းစားနေအဲဒါသမာဓိနဲ့ဖြစ်ဘူး သမာဓိကတခုတည်းတော့အာယုံနဲ့စားပြီးတော့ကျူနေတော့သက်တာလုံးအာကြီးတော့ဒီနာမိတ်တာသိတိုင်းနိုင်သွားအဲရှင်းရှင်းလင်းလင်းပြတ်ပြတ်သားသားမသိဘူးအသိဉာဏ်နဲ့ကောင်းကောင်းမရှိဘူးအဲဒါမညီမျှလို့သမာဓိကလည်းသုစိတ်တည်ကြည်မှုရှိတာနဲ့ရှိရမယ်ဝိရိယကလည်းပဲကြောင်းကြပြပါသိတာလည်းပဲရှိနေရမယ်အညီမျှဖြစ်နေရမယ်ဘယ်ကံတင်ကြတော့ဆိုတော့ဥရိယဗျာညာဖြစ်တဲ့အခါတော့ငါရုပ္ပကညာတော့မသိတင်ကြတာပေါ့ဥရိယဗျာညာဆိုရင်ကိုတင်ကြတာပါပဲ မဆရာအယုံလေးပေါ်လို့လည်းကြောင်းညာဆိုင်အောင်စားတယ်မှာဆိုမဆရာပါပေါ်လည်းကြောင်းညာဆိုင်ရတယ်မမီအောင်လည်းကြောင်းညာဆိုင်နေရတယ်ကြောင်းညာမဆိုင်တော့မဖြစ်ဘူးတခါတည်းကြောင်းညာမဆိုင်တော့အာကြည့်လို့ရှိရင်လည်းပဲသမာဓိအာကြည့်ပြီးဒီခုဒီတော့အယုံလေးစိုက်ပြီးမှနေတော့ဟောလာမတိုးတက်ပြန်ဘူးကသမာဓိညာအာမကောင်းဘူးအဲညီညတဲ့ခါကာလကျတော့မှတ်စရာအာယုန်လေးရတယ်သူကသူပေါ်လို့မှတ်ပြီးသားတွေကသူကသူပြီးတော့အာယုန်နဲ့ပြီးနေတဲ့ခါလဲသုံးယောက်က ဆုံးပေးနေတယ်လို့ပဲအာယုံလေးပေါ်လိုက်အပီရိယပြီးလိုက်အာယုံလေးကပေါ်လိုက်အပီရိယပြီးလိုက်သူ့အာယုံနဲ့သူ့ပြီးနဲ့သူ့အာယုံနဲ့သူ့ပြီးနဲ့တခါကြိုက်ကြတယ်။နိုင်ရဲများမှာနိုင်စက်ဘိန်းလေးတွေတစ်ခုနဲ့တစ်ခုနဲ့တခါလဲတိုက်ခတ်ပြီးလဲနေတာနဲ့တူပါရဲ့သူကဒီကသွေးသားစိတ်ကလေးတစ်သက်ကရှုလိုက်တာနဲ့ဟိုကတစ်သက်ကတခါလဲလဲပြီးတော့ဒီရားတဲ့ပြတာဒီကတစ်သက်ကရှုလိုက်ဟိုကတစ်သက်ကကြလိုက်သူကချင်းချင်းထားတယ်လို့ကြိုက်ပြီးတော့ကြတယ်အဲဒီလိုပဲ မာဓိညာညီမျှနေတဲ့အခါသမာဓိနဲ့ဝိရိယညီမျှနေတဲ့အခါကျတော့မှားရတဲ့အာယုန်နဲ့မသိကလေးရတဲ့ကြိုက်ကြတယ်။ကိုယ်ကကိုယ်လုံးလို့လည်းမဖြစ်ပါဘူးဆိုတာသမာဓိညာရင့်လာမှဖြစ်တယ်။ဝိရိယပဲညာရောက်ရင်ဒါလေးတွေ့တယ်။ငါတို့ဥပ္ပခာညာတော့ပြောကြပြီအဲ့ဒီမှာအကောင်းဆုံးပဲတခါညီမျှပြီးတော့ဥပ္ပခာတမှုစဉ်နဲ့ပြည့်နေတာစိတ်ကောင်းတယ်ဆို။ဒါနဲ့ပညာနဲ့ညီမျှရမယ်ဒါလည်းယူကြည့်တယ်ဒါနဲ့ပညာဒါကယုံကြည်မှုအားကြီးပြီးတော့ဉာဏ်ပညာကပိုင်းခြားပြီးတော့မသိလို့ရှိရင်လည်း ဒါမတိုးတက်ဉာဏ်ပညာကဆက်ဆက်ဆင်ញင်မှုတွေအားကြီးနေတယ်ဆင်ញင်တာတွေများနေတယ်ဆိုရင်လည်းပဲသူကယုံကြည်မှုကမရှိပဲဟာကိုယုံကြည်မှုရှိတော့ကောင်းကောင်းမမှတ်ဘူးကောင်းကောင်းမမှတ်တော့တမာတိညာကမပြည့်ဘူးအဲတမာကမ္မထာကြောင့်ရောက်ခါစားပုဂ္ဂိုလ်တွေအဲ့ဒါတွေနဲ့တွေ့ရတယ်တချို့ပုဂ္ဂိုလ်တွေကရုပ်ပုဂ္ဂိုလ်တွေကအဲပညာစူးစမ်းဆင်ញင်တဲ့ပညာအားကိုသရတရားကတော့အားမကောင်းဘူး အဲတော့ကျွတ်မှတာကျွတ်မှနေလို့ရှိရင်ဖြင့်တမာရိညာသူ့လိုလိုဖြစ်မှာပဲဆိုတာယုံကြည်ပြီးတော့ပုံပြီးတော့အာမထုတ်ဘူးသူကသူသာသင်ရင်မှုတွေများတယ်အဲသင်ရင်လာများနေတာနဲ့တရားကမတည့်ဘူးအဲလိုလည်းကြည့်ပါတယ်ဒါသူပညာလွန်နေတာတဲ့ပညာလိုပညာအစ်စ်တော့မဟုတ်ပါဘူးဒီဥစ္စာကိုသူသာသင်ရင်လည်းပညာပဲအဲကျုပ်ပုဂ္ဂိုလ်တော့အာယုံကိုသိတဲ့ပညာပဲမလိုက်ဘူးယုံကြည်တာတက်တဲ့နဲ့ဒုံတကားတဲ့ဟိုသင်ပြုနေတော့အဲဒီပုဂ္ဂိုလ်ကလည်းပညာ မကြည့်ပဲနဲ့ကျိုးလည်းရှိတတ်တယ်ဒါတော့နေတော့နေပါလေအပညာမရှိပဲနဲ့အပညာမရှိရလို့ရှိရင်လည်းသမာဓိဉာဏ်ကမတက်ဘူးတက်တယ်လားမတက်ဘူးသူကငြိမ်တော့ငြိမ်နေတာပဲမတက်ဘူးအပညာလေးရတယ်ပွင့်အောင်မှဒါကလည်းကိုယ်ကလုံးလို့တော့ဖြစ်တာမဟုတ်ဘူးသူကပါရမီအားလေးတော့သူကပြည့်လာတာကိုယ်ကပြင်လိုက်အောင်မယ်လို့တော့ဒီလိုတော့မရှိဘူးသို့တော်လည်းဖြစ်တာကတော့ရှိပါတယ်ဒီလိုတရားတွေပါရင်နာရတယ်ဟောရနာရအဲဒီတရားဟောတဲ့ခါနာတဲ့ခါတွေသူးလိုက်ပြီးတော့နာတော့လုပ်ငန်းစဉ်လေးတွေသဘောပေါက်လာယုံနာအကြောင်းလေးတွေသဘောပေါက်လာအဲဒီလိုသဘောပေါက်လာတော့ ရှင်းမှရင်လည်းဉာဏ်နဲ့ပွင့်လာမှရင်မှရင်လည်းမှတ်ရတဲ့အာယုံလေးပေါ်ပြီးကြောက်တာလည်းမမြဲတာဟာဒါပဲမှတ်တိုင်းမှတဲ့မှတ်ရတဲ့အာယုံကရုပ်ပဲမှတ်သိနေတာကနာမ်ပဲရုပ်နာဆိုတော့ဒါလေးတစ်ခုရှိတာပဲအဲဒီလိုသဘောပေါက်တယ်အဲမှရင်မှရင်ဖြစ်ပြီးကြောက်သွားတာလေးဆိုတာပေါ်လာတာလေးနဲ့ကြောက်သွားတာလေးနဲ့ပေါ်ပြီးကြောက်ဖြစ်ပြီးကြောက်သွားတာပဲဖြစ်ကြောက်တာလည်းမမြဲဘူးဆိုတာဒါပဲဆရာသမားတွေဟောနေတာဒါပဲဆိုပြီးတော့သဘောကျအဲညံပွင့်လာတချို့အစအသားတွေမတည်ဘူးမတည်ရမယ်လို့အဲဒီ တရားအားထုတ်ရင်းနဲ့အဲတရားတို့ခုလိုနာရင်းနဲ့ညာလေးတွေပွင့်လာညာကြလာအဲတရားနဲ့ပညာနဲ့မျှပြီးတော့အပညာတွေပွင့်လင်းပြီးတော့ညာတွေဖြစ်လာအဲကြောင့်ခုလိုတစ်ခါတစ်ခါကိုတရားအကျဲအကျဲတွင်ဟောရတယ်သမထဆရာတွေကလည်းဒီလိုပဲဘုရားပြောင်းတော့တရားတွေဟောရပါတယ်အဲဒီဟောတဲ့တရားတွေနာမှတ်ပြီးတော့ညာညာထက်တဲ့နည်းနဲ့ဖြစ်သေးတဲ့ပုဂ္ဂိုလ်တွေအဲ့ဒီနည်းနဲ့ဖြစ်ပြီးတော့လာတယ်အမှန်ကောင်းပါလေအမှန်ကြီးကြည့်ပါလေအဲဒါကြောင့် တရားနဲ့ပညာနဲ့မျှရမယ်ဝိရိယနဲ့သမာဓိနဲ့မျှရမယ်ဒီပြင်တရားတွေလည်းပဲလွန်နေပဲအားမတော့မကောင်းဘူးဒါပေမဲ့ဒီတရားနဲ့မဆုံးတော့အရေးကြီးတယ်ဒါတွေညီညွတ်အောင်လို့ဘသူကလုပ်ပေးတယ်ဥပိ္ပခါကလုပ်ပေးတယ်အဲတို့တရားထုတ်တဲ့နေရာကမဟုတ်ပါဘူးပြင်မဲ့မှာသိကြရယုံတာတွေရှိတယ်ကြားလို့ရှိရင်ယုံတော့တာလည်းဘသူပါဖြစ်တယ်ညာဖြစ်တယ်ဆိုကိုမစဉ်းစားပဲနဲ့ ဆွဲရပေါက်တဲ့ဝိဇ္ဇာလိုလိုဘာလိုလိုဒီလိုပါလက်ရှိတဲ့ဘယ်သူကယဟနာဖြစ်တဲ့ဘာဖြစ်တဲ့ဒီဥစ္စာတွေယုံကြည်အဲသုံးမိတ်ပြီးတကလားယုံကြည်တရားတရားလွန်ခဲ့တယ်ရှိတယ်မဟုတ်ဘဲနဲ့ယုံကြည်တာတွေရှိတယ်ဒီမှာပညာဖြင့်သုသဆင်ញံမှုမရှိဘဲနဲ့ယုံကြည်တာတွေဒါတွေလည်းပဲအမှန်မရောက်ဘဲနဲ့အလွဲတွေဖြစ်တတ်တယ်ရုပ်ပုဂ္ဂိုလ်ကလည်းသုသဆင်ញံမှုတွေများတယ်တရားတရားယုံကုန်မယုံဘယ်သူပါပြောပြောဆိုယုံဟုတ်လားအဲဒီလိုပုဂ္ဂိုလ်လည်းပဲအမှန်မရောက်ဘဲနဲ့အလွဲတွေဖြစ်တတ်တယ်အဲဒီတော့ အလွတ်နေတဲ့ပုဂ္ဂိုလ်တွေလည်းသရာနဲ့ပညာမျှဖို့ရရေးကြည့်တာပါပဲတရားထုံးနေတဲ့ပုဂ္ဂိုလ်တွေလည်းသရာနဲ့ပညာမျှဖို့ရရေးကြည့်သရာနဲ့ပညာမညီညွတ်လို့ရှိရင်ညီညွတ်အောင်လို့ကမ္မရာဆရာတွေကပြုပြင်ပေးရတာပဲပညာအကြည့်နေတဲ့ပုဂ္ဂိုလ်တွေမစူးစမ်းနဲ့မစင်မြင်နဲ့မှတ်တာမှတ်ပါအဲသင်လုံးလုံးကြပြီးမှပါလို့တိုက်တွန်းရတယ်အဲလိုတိုက်တွန်းတော့သင်လုံးလုံးကြမှလို့ရှိရင်သရာနဲ့ပညာညီရတာဒီပုဂ္ဂိုလ်ကပညာအသိဉာဏ်ကမရှိတော့ဘာမှသူကမသိဘူး မသိတော့သိအောင်တရားလေးပါလေဟောပြရတယ်ယုံနာအကြောင်းနဲ့ဖြစ်ဖြစ်အကြောင်းနဲ့နေသဒုက္ခနာအကြောင်းနဲ့အခုလိုတရားဟောနေတာလေဒါတွေသဘောပေါက်အောင်လို့ဟောနေတာဒါတို့အရေးကြီးတဲ့အပိုင်းတွေအဲ့ဒါတွေအဲတလုံးမှမင်းနှလုံးမှမင်းလည်းကြာတော့ပညာတွေတခါတည်းပွင့်လင်းလာသိနေကြတယ်အဲ့ဒါအဲ့ဒီလိုသဒ္ဓါပညာတရိတမာရီတွေအဲဝိရိယတွေဣန္ဒြေ၅ပါးတွေညှို့တဲ့အခါမှာ ဝိပဿနာဉာဏ်နဲ့ဖြစ်တာပဲနာမရူပပရိစ္ဆေဒနာယုတ်ပိုင်းခြားတည်တယ်ဆိုတဲ့ကလည်းအင်းဒီ၅ပါးညွတ်တကဖြစ်တာဒါပေမဲ့သိမထင်ရှားသေးဘူးဒီမှာပြည့်စရာပရိက္ခာညာအကြောင်းကျိုးကိုပိုင်းခြားတည်တယ်ဆိုတဲ့ကဆိုတဲ့ညာလည်းပဲအင်းဒီ၅ပါးညွတ်တကဖြစ်တာပဲဒါပေမဲ့သိမထင်ရှားသေးဘူးအဲသမထနာညာဆိုတော့လည်းထင်ရှားလိုက်ဥရိယဗျာညာကျမှပိုးထင်ရှားဥရိယဗျာညာကျတော့အဖြစ်အပျက်ကလေးတွေမှတ်စရာအယုံလေးတွေကသူ့အသူပေါ်လေမှတ်သိတာတွေကသူ့အသူသိလို့သိစရာအယုံနဲ့အသိနဲ့သိစရာအယုံနဲ့အသိနဲ့ဒါကြလည်းကိုက်ညီပြီးတော့သွားတယ် ငဃာရုပ္ပကညာကျရင်အကောင်းဆုံးပဲအဲ့ဒါကိုသက္ကရာဆရာဥပမာပေးထားတယ်။ဘာနဲ့တူတယ်ဆိုလို့ရှိရင်ဒီကတော့မြင်းသားနဲ့ပေးထားတယ်မြင်းမြင်းနဲ့ကောင်ကတယ်ဒါနဲ့ပေးထားတယ်။အခုတော့ဗမာပြည်မှာတော့ဒီလိုအသိသိမရှိဘူးဒီတော့မှရန်ကုန်မှာရှိတယ်ဘုမရှိဘူး။အဲအခုတော့လှဲနေပဲနွားလဲနေပဲကြာမှပြင်မှာ။နွားလဲမှာနွားနှကောင်ကအပွားကောင်းတဲ့နွားနှကောင်ကြီးနေတယ်ပေါ့အချင်းကြီးနေတယ်နွားနှကောင် အဲဒီနွားအဲဒီနွားလဲကိုမောင်းရတယ်လို့ဘာမှကြောက်ကြမစရာဘူးညာပဲနွားပဲပဲနွားပဲနွားမှဆွဲလည်းမဆွဲရဘူးမောင်းလည်းမမောင်းရဘူးသူကညင်းနေတာကိုမညင်းရင်တော့ကိုနေနေတဲ့နွားကိုဒုက္ခလေးပါလေးနဲ့တို့ပြီးတော့မောင်းအောင်မှာညာနေတဲ့နွားလည်းနည်းနည်းပါးပါးဆွဲကြည့်ပြီးတော့ထိမ့်ထားမှာအခုတော့နွားနဲ့ကောင်ကချီညီပြီးတော့နေတော့ဘယ်နွားမှလည်းမဆွဲရဘူးဘယ်နွားမှလည်းမမောင်းရဘူးတဲ့ဒါလေး မေ့ပြီးတော့လိုက်နေရတာသို့တော်လည်းပဲလူလူပါဖို့တော့ရည်ကြီးတယ်လူကမေ့ပြီးတော့လိုက်လာတာမပါရင်နွားတွေကသူမသွားဘဲနဲ့ရကျင်နေရနေမှာအလိုရလည်းသွားကျင်သွားမယ်လူတော့ပါဖို့လို့ဘာမှမလုပ်ရဘူးဆိုပေမဲ့လူအထိတ်လေးတော့ပါဖို့ရလို့အဲ့ဒါလိုပဲတဲ့ကုသတ္တမိသတ္တတာကသံယုတ်တရားတွေညီညစေတာသူကလဲမောင်းတဲ့လူနဲ့တူတာပေါ့သံယုတ်တရားတွေမလွန်မယုတ်ဖြစ်နေတဲ့တရားတွေကနွားနဲ့ကောင်းတဲ့လူနွားနဲ့ကောင်သူတို့ကသူတို့မှန်မှန်သွားနေတော့အင်း လက်မောင်းတဲ့လူကဘာမှအကြောင်းကြောင့်မသက်ရတယ်လို့ပဲသစ္စာမေဇ္ဇတာကထားတယ်ညီညစီတဲ့သဘောဖြစ်ပြီးတော့ညီညနေတာတဲ့သူကသူသဒ္ဓါနဲ့ပညာကလည်းညီညပြီးတော့စိတ်ကြည်လင်မှုသဒ္ဓါကလည်းထက်တဲ့တဏှာဖြစ်နေတယ်ပညာကလည်းပဲမှတ်တိုင်းမှတ်တိုင်းအာယုံလေးပိုင်းခြားပြီးတော့သိနေတယ်ဝိရိယကလည်းရှုမှတ်မှုဖြစ်အောင်လို့သူကြောင့်သူကသူကြောင့်ညဆိုင်တယ်သူကြောင့်ညဆိုင်မပေးရဘူးကြောင့်ညဆိုင်ပြီးသားဖြင့်သမာဓိကလည်းပဲစိတ်ပြီးကြီးနေတယ်ဆိုတဲ့အခါမှာ မှတ်စရာအာယုံနဲ့မှတ်သိတဲ့စိတ်မှတ်စရာအာယုံနဲ့မှတ်သိတဲ့စိတ်ချိန်တာတယ်လို့တိုက်ပြီးတော့ကြားတယ်။ကြောင်းကြမဆက်ရပဲနဲ့သူအမှတ်သိလေးတွေဖြစ်သွားတယ်။ဒါနဲ့သင်ကြားတဲ့အခါဥရိယပြညာရောက်ရင်သင်ကြားပြီ။သင်္ဃာရုပ္ပကညာဆိုတော့ပြောကြပြီးတဲ့နာသင်ကြားတယ်။ဒီဥစ္စာကသာပေတက်တက်နဲ့တော့နားမလည်ဘူး။သာပေတက်တက်နဲ့ပါဠိထေရဒီကားလေးဘယ်လိုပဲအဲကျင်းကျင်းညက်နေတဲ့ပုဂ္ဂိုလ်ပဲဖြစ်ဖြစ်စာပြောပြောတာပဲကိုယ်တိုင်တွေ့တာသူသိမှမသိပဲ။ဟာကျွတ်တယ်ပြီးတော့လည်းမကြိုက်ဘူးအဲ့ဒီတော့ပြောရင် သူတို့နှိမ့်ချတယ်လို့အောင်မယ်။မှားနှိမ့်ချတာမဟုတ်ဘူးမသိတာအမှန်ကိုမသိတာပဲ။တရားအထုတ်မှသိတာတရားအထုတ်မှသိအဲတမ်းပြုတ်တရားတွေညီညာပြီးတော့သူ့အာယုံနဲ့သူ့အသိနဲ့တခါတဲ့ဘာဝနာတရားလေးတွေကြိုက်ပြီးတော့ဖြစ်နေတာတကယ်အားထုတ်မှကိုယ်တိုင်တွေ့ဖြစ်တာအားထုတ်တော့မှအဲ့ဒီအဆင့်မရောက်သေးရင်မတွေ့သေးပါဘူးဒါလေးတင်တရားမတွေ့သေးဘူးအဲ့ဒီဥရိယဗျာညာရောက်ပြီဆိုရင်တွေ့ပြီမှားတဲ့အာယုံနဲ့မှတည်တဲ့စိတ်မှားတဲ့အာယုံနဲ့မှတည်တဲ့စိတ်ကလေးတွေကြိုက်ပြီးတော့ကြာနာ ဘာမှကြောင်းကြောင်းမဆက်ရဘူးသင်္ကာရုပ္ပကညာမှာအကောင်းဆုံးပဲသင်္ကာရုပ္ပကညာကြောင့်ဝင်တဲ့ပုဂ္ဂိုလ်ကဖောင်းနေပိန်နေထိုင်နေပြီးအစလောက်ပဲခြေတယ်ပေးရတာဒါကြတယ်သူကသူသွားဘာမှကြောင်းကြောင်းမဆက်ရဘူးအဲဒီကသံယုတ်တရားတွေညီညစေတဲ့သဘောတဲ့ဒါတတ္တရမေတ္တာခေါ်တယ်အဲတတ္တရထိုးထိုးထိုးထိုးတရားတော်၌မေတ္တာအလေလဖြစ်တဲ့သဘောမေတ္တာထလို့လည်းပဲ ဖြစ်တယ်လေလို့သုံးချက်တွေရှိပါတယ်မစ္ဆာထတယ်တော့ဟုတ်ပုံတော့ပေါ့ဒါပေမဲ့လည်းကုသရီတွေကမစ္ဆာတကြီးရဲ့ဖြစ်နေမစ္ဆာကလည်းအတ္တကသဘောဆိုအလဲအလဲလာသဘောရှိတယ်ဆိုပြီးဒီလိုလည်းပဲအဓိပ္ပာယ်ကကြားမစ္ဆာထဆိုရင်တော့အလဲမှကြည့်တာကိုတတ္တရထိုးထိုးသံယုတ်တရားတို့အရာ၌မစ္ဆာထအလဲကဟုတ်လားဟိုဘက်မလိုက်ဒီဘက်မလိုက်ဘက်မလိုက်အလဲကကြည့်နေတာပါမစ္ဆာထတာလဲနိုင်ပြီအလဲနိုင်ပြီနင်းဟိုဘက်မလိုက်ဘက်မလိုက်ဆိုင်နေညညနေတယ် အဲဒါတသမေဇတရစေတသိက်ခေါ်တယ်ဥပ္ပခာသံဃောရှင်ခေါ်တယ်ရည်ကြီးပါတယ်အဲဒီဥပ္ပခာသံဃောရှင်ကိုကောင်းအောင်တွေးမှဘာဝနာတွေအစဉ်တန်းမြင်လာတာဘာဝနာအစဉ်တန်းမမြင်သေးလို့ရှိရင်ဒါမတွေ့သေးဘူးဝိရဗျာညာတော့ရောက်ပြီဆိုရင်အဲ့ဒါတွေ့ပြီကျောင်းညမသက်ရပဲနဲ့အမှတ်ပြီးလေးတွေခါတယ်အမှားရအာယုံနဲ့အမှတ်ပြအာယုံနဲ့မတ်ပြစိမတ်ပြအာယုံနဲ့မတ်ပြစိရတကားထိတ်နေတော့ကြိုက်ကြတယ်သင်္ခါရုပ္ပကညာကျရင်အကောင်းဆုံးပါပဲအဲ့ဒါယောဂီပုဂ္ဂိုလ်ကကိုယ်တိုင်တွေ့ရတယ် သာပေကျမ်းကမတင်မှုပဲမဲ့တော့အဲ့ဒါကိုယ်တိုင်တွေ့တယ်သာပြီရဲ့။ဘာလို့ကြားတယ်ညှက်စီတဲ့သဘောတရားဖြစ်နေတာပဲဥဒ္ဒကတာမှုတွေဖြစ်နေတာပဲဆိုတာ။ဒါကိုယ်တိုင်တွေ့ရတယ်တိုင်တွေ့ရမယ်။အငြင်းမြဖြစ်နေတာကတတ္တမစ္ဆာတ္တာ ပတ္တာတိပေါ်ပါရာကလဟုတာနေတာပတ္တာတိစိတ်ငြင်းနေတယ်အเจ้าညပြပါမစဲပဲငြင်းနေတယ် ဒါလည်းကုသိုလ်စိတ်တိုင်းမှာပါပါတယ်ခုနသဒ္ဒမေတ္တာစေတသိက်ဆိုတဲ့ကုသိုလ်စိတ်တိုင်းမှာပါတယ်ဒါနာပိတ်လူတဲ့ခါလည်းပါတာပဲသီလစောင့်တည်တဲ့ခါလည်းပါတာဘုရားရှိခိုးတဲ့ခါလည်းပါတာပဲတရားနာတဲ့ခါတရားဟောတဲ့ခါအကုန်လုံးပါပါတယ်သဒ္ဒမေတ္တာဆိုတာဒါမှမသိကြဘူးဘာဝနာတောင်မှရှုပါသာမထင်ရှားသေးဘူးဥရိယပိယဉာဏ်စီသင်္ဃာရုပ္ပကဉာဏ်စီကြမှာသူကထင်ရှားတာသတ္တမိသတ္တအဲပါတတိကလည်းဒီလိုပဲသောသောတိုင်းကဒါနသီလတွေမှာလည်းသူပါတာပဲ ကုသိုလ်ကောင်းမှုတွေပြုတိုင်းပြုတိုင်းဘာကုသိုလ်ဖြစ်ဖြစ်ပဲကုသိုလ်စိတ်ဖြစ်တိုင်းဖြစ်တိုင်းပါတာရီတော့လဟုတာမုဒုတာကာမညတာနောင်နာအကုန်ပါပါတယ်ဒါပေမဲ့လို့တရားထုတ်တဲ့အခါမှသင်ကြားတယ်တရားထုတ်တဲ့အခါတောင်မှလည်းအာထုခါသမှသူမသင်ကြားသေးဘူးအဲเจ้าညာပြပါမဆက်ရပဲနဲ့အမှားသိရဖြစ်နေတဲ့အခါကျမှအဲဒီမှာပါတာရီငြင်းအင်းနေတယ်မှတ်နိုင်အောင်မှတ်ရအောင်မှတ်မိအောင်เจ้าညာမဆက်ရပဲနဲ့တခါလဲเจ้าညာပြပါရင်ငြင်းအေးပြီးတော့ ငြိအဲငြိမ့်တာပါပဲသို့တော့ကိုယ်ထဲမှာလည်းပဲအေးတဲ့သဘောလည်းပဲဖြစ်တတ်တယ်သူကအေးပြီးတော့နေဒါနဲ့အဲဒီငြိမ့်တဲ့သဘောတွေ့လို့ရှိရင်ဒါနိဗ္ဗာန်ပဲဆိုပြီးသူကသဘောကြရင်လည်းကြံ့နေတယ်နိဗ္ဗာန်တော့မဟုတ်သေးဘူးဒါပါတာကြီးကျောင်းညပြဘာမဆိုင်ရမယ်နဲ့အမှတ်တိလေးတွေဖြစ်နေတာတရားတရားမမှမသိပဲနဲ့တောင်မှငြိမ့်ပြီးတော့အေးနေဘယ်မှာလဲစိတ်မပြတ်နိုင်ဘူးစိတ်ငြိမ့်ပြီးတော့နေတာကြီးပါတာကြီးဖြစ်တယ်ပါတာကြီးလဟုတာ နဝုဒ္ဒဆိုတာပါဠိလိုဗမာလိုပေါ်ပါတယ်လို့သိကြပါပဲပေါ်ပါတာကပေါ်ပါပါရှိမှတ်စရာအယုံလေးတွေကိုမှတ်ဖို့ရလွယ်လွယ်ကူကူနဲ့သွတ်သွတ်လွယ်လွယ်ပြစ်ပြီးတော့သွားနေအဲဒီပေါ်ပါတယ်ဆိုတာလည်းပဲကုသိုလ်တိုင်းကုသိုလ်တိုင်းပါတာပဲကုသိုလ်စိတ်ပေါ်ပေါ်ပါမှုမပါပဲနဲ့ကုသိုလ်စိတ်မဖြစ်ဘူးဒါပေမဲ့မထင်ရှားဘူးအဲဒီဘာဝနာမှထင်ရှားတယ်ဘာဝနာမှလည်းမှမှကစားမှတော့လေးနေတဲ့သဘောရှိတယ်မထင်ရှားသေးဘူးကောင်းတယ်ဆိုတာမှတ်မိအောင်ပြင်းတယ်ဆိုတာမှတ်မိအောင်အနာကြောင့်ကြရရတယ်မလွယ်ဘူးသူစား ဒီလေးပင်မဝုထုကြီးမနေရတယ်လို့ပဲဒါကိုသိလေးပါတယ်မက္ခသာပုဂ္ဂိုလ်ဒုက္ခကမှာအမှန်တန်ကိုတောင်းလေးပါတယ်ဒုက္ခကိုတော့လည်းပဲဆက်လို့လည်းမှတ်နိုင်ပါတယ်ဒါပေမဲ့တော့စကားသာမှာတော့ပေါ်ပါတဲ့သဘောမထင်ကြသေးဘူးအဲသမာဓိညာကျင့်လာပြီဆိုရင်နာမယုပရိစေတာနာယုပိုင်းခြားပြီးနိုင်တဲ့အတွက်အနေဖြင့်တော်တော်လေးပေါ်လာပါပြီတော်တော်မှတ်လို့လွဲတာဥရိယဗျာညာကြမှာသိပေါ်တာသိနေမြန်တာတခါလဲပေါ်ပါပါရှင်းလင်းမြန်မြန်အပိဒီကသိညာတယ်တခါလဲ ဘာမစိုးသူမသိနိုင်တာမရှိတော့ဘူးခါတယ်သိညာနေဟိုရင်တိုင်းစီယာများသူကြီးခွက်နဲ့ဒီလုံးနဲ့တခါတယ်ရုပ်ကနေဆိုကြောက်ပြီးတော့ဒီတက်သူကသိနေသိနေကြတယ်သူကမမှားဘူးကြည့်ရမယ်ကွက်တွေခါတယ်ကြိုက်ပြီးတော့ကြောက်အဲ့ဒါလိုပဲဒီအပြီးလေးတွေကလည်းလင်းများလားလင်းနေမှာတော်တော်လည်းပြည့်လာတယ်အဲ့ဒါတရားထုတဲ့ယောဂီပုဂ္ဂိုလ်တွေကိုယ်တိုင်တွေ့ပါတယ်ဒါလည်းဘာဝနာထဲမှာမှသင်ကြားတယ်ဒီလေဘုဒ္ဓဆိုတာလည်းဒီပြည့်နေရာမှာဆိုရင် စာပြောနဲ့ပြောရတာပဲကိုယ်တိုင်တွေ့နေမမြင်ကြဘူး။သူတရားထုတ်တဲ့ပုဂ္ဂိုလ်တွေဥရိယပြညာရောက်လို့ရှိရင်အဲ့ဒီလူတာပေါ်ပါပါနဲ့တွတ်တွတ်လဲ့လဲ့နဲ့နင်းနင်းမြန်နဲ့အပြီးဖြစ်နေပုံကအနန္တကြပါလေ။ဟိုလူအင်းငြိရာကပတ္တာရီပေါ်ပါရာကလဟုတာ ထဲမှာပတ္တာရိကကာယပတ္တာရိစိတ်တပတ္တာရိတို့ဒေသနာကနှမျိုးခွဲပြီးဟောထားတယ်ကာယစေတသိက်အပေါင်းကာယကာယကရုပ်ကိုမဆိုလိုဘူးသူကစေတသိက်အပေါင်းပတ္တာရိငြင်းရခြင်းစိတ်တပတ္တာရိကစိတ်ငြင်းရခြင်းစိတ်နဲ့စေတသိက်တွေကိုနှမျိုးခွဲပြီးတော့ဟောထားတယ်ဒါမြတ်စွာဘုရားဒေသနာတော်အနာသိစိတ်ပြီးဟောထားတာပါပဲယောဂီပုဂ္ဂိုလ်တွေအနေရတော့အဲစိတ်နဲ့စေတသိက်နဲ့ခွဲပြီးတော့ငြင်းရတာ ဒါကစိတ်စိတ်ငြင်းရတာပဲဒါစိတ်ငြင်းရတာပဲလေခွဲပြီးပေါ်ရမှာပြနိုင်ပါဘူးဒီဥစ္စာကတော့ဒေသနာနည်းနဲ့သာပြော့နေရတာတကယ်ကိုယ်တွေအားဖြင့်တော့စိတ်ငြင်းရတာဘယ်လိုနေလဲစိတ်စိတ်ငြင်းရတာဘယ်လိုနေလဲပြောဖို့ရမလွယ်ပါဘူးဒီဥစ္စာခက်တဲ့ဥစ္စာပါအဲလောဥဒါတွေမှာလည်းဒီတိုင်းပဲကာယလောဥဒါစိတ္တလောဥဒါစိတ်ငြင်းခြင်းစိတ်စိတ်ငြင်းခြင်းတို့ကနှမျိုးခွဲတာသို့တော့ကာယလောဥဒါကာယပါတာတွေစိတ္တပါတာတွေကာယကိုယ်ဆိုတဲ့အတိုင်းရုပ်ကိုယ်ကြီးလည်းပဲငြင်းမှုတွေမှာသင်ကြားပါတယ် အဲရုပ်ကိုယ်ကြီးပေါ်ပါမှုလည်းသင်ကြားပါတယ်ဉာဏ်ရောက်တဲ့အခါကာလကျရင်ရုပ်ကိုယ်ကြီးငြင်းငြင်းနေတဲ့ရုပ်ကိုယ်ကြီးလည်းပေါ်ပါပြီးတော့သွက်သွက်လက်ပြီးတော့နေတဲ့ဒါတွေသင်ကြားပါတယ်အဲဆိုရမယ်နုညနာကမုရုဒ္ဒပြုရန်ခန္ဓာကကမညတာ ညံ့တယ်ငင်းညံ့ဆိုတာပရိန်ဆရာများရွှေများပြေကင်းအောင်လုပ်ပြီးတဲ့ခါကလားကိုလိုရှိတဲ့အတိုင်းနာညိုးတွေပါတယ်ဆွဲလို့ပြုလို့ရတယ်နူးနူးညံ့ညံ့ဖြစ်လာတယ်ပြီးတော့ကိုလိုရှိတဲ့အမှုကိုအကုန်လုံးလုပ်နိုင်တဲ့ပဋိနိဒောင်းလက်တော့ဘာမှမဆိုလုပ်လို့ရတယ်ပြုကျင်တာကိုပြုနိုင်တယ်လုပ်ကျင်တာလုပ်နိုင်တယ်အမှုနိုင်ခနိုင်ဆိုတာဒါကြတာလုပ်ကျင်တာလုပ်နိုင်တယ်အဲဒီလိုပဲအင်း ဒီမုရုဓာတို့သမညဓာတို့ဆိုတာတွေကလည်းပဲတရားအထုတ်ရမှာသင်္ချာပေါ်ပါတယ်ပြည့်ခါတွေလည်းပါပါတယ်ကုသိုလ်ကောင်းမှုတွေပြုတိုင်းပြုတိုင်းကုသိုလ်စိတ်တွေခြေတိုင်းခြေတိုင်းဒီမုရုဓာစိတ်နူးညံ့တဲ့သဘောပါတာပဲစိတ်သိနူးညံ့တဲ့သဘောပါတာပဲအဲပြီးတော့စိတ်ပေါ်သွားတဲ့သဘောစိတ်သိပေါ်သွားတဲ့သဘောတွေပါနေတာဒါမှမထင်ကြဘူးဒါနသီလဗာမညကုသိုလ်တွေမှာမထင်ကြဘူး ဘာဝနာကုသိုလ်မှာဘာဝနာလည်းပဲထက်တန်တဲ့ဘာဝနာကြောင့်မှသင်ကြတယ်စကားသာအထုကသာဆိုမသင်ကြဘူးခုနကအတိုင်းပတ္တာတိသင်ကြလို့ရှိရင်လဟုတာပေါ်ပါမှုသင်ကြတာပဲအဲမုရုတာဆိုတဲ့နုညံတာလည်းသင်ကြတာပဲကိုလိုရှိရဆွဲလုံနေလို့ရတယ်ပထမတော့မှဆိုစိတ်ကကြီးဖောင်းတာပြီးနာမှပါဆိုမဲ့ဟိုအင်းရောက်တော့ရောက်တောင်ရောက်တွေသွားနေတာကိုဟိုပြောလို့ဆိုလို့မကောင်းတဲ့ပုဂ္ဂိုလ်ကိုပြောဆိုနေရတယ်လို့အဲနွားများ မလိမ္မာတဲ့နွားကိုဆွဲနေရတယ်လို့ပဲဟိုယုံဒီယုံနဲ့ဒီလိုဖြစ်နေတဲ့စိတ်ကဆိုတော့ကိုကိုလိုရှိတာကိုမရဘူးမနှူးညံ့တဲ့သဘောဖြစ်နေတယ်အဲဒီဥရိယပြညာရောက်လာတဲ့စိတ်ကနှူးညံ့လာတယ်စိတ်ကလိုကြည့်ရတယ်ဒီနေရာလေးတွေမှတ်တော့မယ်ဆိုဒီနေရာလေးတွေမှမှတ်နေတယ်လို့ပေါင်းနေပင်နေဆိုင်နေပြီးတယ်အဲအဲ့ဒီအထက်သင်္ဃာရုပ္ပညာတွေလို့ပြောကြမလို့ပါဘူးလေဥရိယပြညာအစပြီးတော့ကိုလိုကြည့်ရစိတ်ကလေးကကိုဆွဲတိုင်းပါနေဒါလေးတွေပြုမယ်ဆိုဒါလေးတွေပြုတယ် ဟိုဟာလေးနဲ့ရှုမယ်ဆိုဟိုဟာလေးနဲ့ရှုကိုလိုရှိရလေးကိုစိတ်ကထားလို့ရမူရုတာနုညံ့တဲ့သဘောရှိတာလေအဲစိတ်နုညံ့ရင်စေတသိက်နုညံ့တာပဲဒီမှာလည်းပဲကာယလဟုတာစိတ်ဓာလဟုတာတော့ကာယနဲ့စိတ်ဓာလေးနဲ့တရားအထူးပြုပြီးတော့နှစ်ခုနှစ်ခုသာအောင်ကဏ္ဍနှစ်မျိုးမျိုးတတ်တာလေဒါတရားနှစ်ခုနှစ်ခုပဲကြားတာပြုရန်ခန္ဓာကာမညတာကာယကာမညတာစိတ်ဓာကာမညတာကိုယ်ဤခံခြင်းစိတ်ဤခံခြင်းကိုယ်လိုရှိတာပြုလုပ်နိုင်တဲ့အခြေအနေရောက်တယ် ဥပမာဒါဆိုလို့ရှိရင်သွေးပြီးတော့ထက်နေရင်ကိုခုချင်တာခုန်နေတာပေါ့တုံနေလို့ရှိရင်မခုန်နိုင်ဘူးနှလုံးသားများဒါရေးကြည့်တာပေါ့ခေါင်းရည်တဲ့နှလုံးသားများအဲထက်အောင်သွေးထားလို့ရှိရင်ဘယ်ချိန်မှစိုးခေါင်းရိပ်နိုင်တယ်ခေါင်းရည်တဲ့အလုပ်ကိုသူလုပ်နိုင်တယ်မသွေးရသေးဘူးဒါကတုံနေတယ်ဆိုရင်ခေါင်းရိပ်ရှင်ပြီဆိုတော့မရိပ်နိုင်ဘူးခေါင်းရည်တဲ့အလုပ်ကိုသူမလုပ်နိုင်အမှုနိုင်မခံနိုင်အမှုလုပ်ဖို့ရမသိလျော်တာကိုအမှုနိုင်ခံတယ်ဆိုတာပြုလုပ်ရန်သိလျော်နေတာကိုဆိုလိုတယ်ပြုရန်ခံတယ်ဆိုပြုရန်သိလျော်နေတာ ပြုတဲ့ပြုတိုင်းပြုနိုင်တဲ့အခြေအနေရှိနေတယ်။ကျမ်းမာနေတဲ့ပုဂ္ဂိုလ်ဆိုရင်ဖြင့်ဘာလုံးမဆိုထပြီးတော့သွားလာလောက်ကနိုင်တဲ့အဲဉာဏ်ဉာဏ်နာလုပ်နေတဲ့လုံးနိုင်တယ်မကျမ်းမာတဲ့ပုဂ္ဂိုလ်ဘာမှမလုပ်နိုင်ဘူးအဲဒါအကျမ်းမာတဲ့ပုဂ္ဂိုလ်ကအမှုလုပ်ဖို့ရမခံကြမ်းမဲ့ဖြစ်ကျမ်းမာတဲ့ပုဂ္ဂိုလ်ကအမှုလုပ်ဖို့ရခံကြမ်းသွေးထားပြီးသားဒါအခုတ်ဖို့ရသင့်လျောနေတာခံကြမ်းတုံးနေတဲ့ဒါကမသင့်လျောမခံကြမ်းအဲဒီသဘောမျိုးတွေပဲကု ကုသိုလ်မှုတွေမှာဘယ်ကုသိုလ်ဖြစ်ပြုဖို့ရသင့်လျော်နေတာကာမညတာခေါ်တယ်အဲဒါကုသိုလ်တိုင်းကုသိုလ်တိုင်းမှာ ပါဝင်ပါတယ်ပြုရသင့်လျော်တဲ့သဘောပါရတယ်မပါလို့ရှိရင် ပြုလို့မဖြစ်ဘူးဒါပေမဲ့လို့မထင်ကြောက်သာမန်ဒါနကုသိုလ်တွေမှာကာမညတာဆိုတာမထင်ကြောက်ပါတော့ပါတယ်မပါလို့ရှိရင်ပဲဒီဒါနပိတ်ွယ်မှုဖြစ်နိုင်မလို့မဖြစ်ဘူးအဲဒီလောက်စောက်တည်တဲ့ခါလဲပါတာပဲမထင်ကြောက်ဘူး ဘာဝနာအားထုတ်တဲ့အခါမှာသင်ကြတယ်ဘာဝနာအားထုတ်တာတော့စကားသားမှာသိမမြင်ကြဘူးကိုလိုကြည့်တာကိုနှလုံးသွင်းမှုရစိတ်ကလေးကမခညာပဲဖြစ်နေမသိလျော်ပဲဖြစ်နေအဲဥရိယဝိညာဉ်ကြီးရောက်လာတဲ့အခါကျတော့အဲဒီမှာကိုလိုရှိတဲ့တိုင်းကိုပြုလုပ်နိုင်တာပဲအသေးစိတ်တွေကြောက်ပြီးဒီကလာရှုနိုင်တယ်အကုန်လုံးဖြစ်နိုင်တာပဲသူကအဲဒါကြောင့်ပြုလို့ရခန္ဓာကကံမညာတာတဲ့ဆိုရမယ်နုညတာကမုရုဒ္ဒါ ခန္ဓာကကာမညတာသံဇွမ်းတာကပါကုံညတာကျောင်းမတာကဥစုကတာ ပါကုံညတဲ့ဘဂုဏဘဂုဏဘာဝဘဂုဏလေးလာကြည်ပြွန်းတယ်အဲ့ဒါပန်သွားနေတဲ့သဘောပါပဲရထားတဲ့စာများလေ့ကျက်ထားတဲ့စာများကြီးနေတဲ့ခါကာလမှာဒါဘဂုဏဖြစ်တယ်လို့ခေါ်တယ်ကြီးနေအခုညာနှုတ်တဲ့နေတဲ့နမောတသဗ္ဗဝါတော်အရဟတောသမ္မာသမ္ဗုဒ္ဓတာဆိုတာအဲ့ဒါကြီးနေတာပဲဘယ်ချင်းဆိုရဆိုရဖြစ်စီရ မေ့ကြမှားကြမရှိဘူးသူကတော့ရှင်းနေတာအဲ့ဒါများလိုပဲကုသိုလ်မှုပြုလုပ်တဲ့အခါကာလမှာအထစ်ရစ်မရှိမဲကြောကြောမောမောသူကတာမန်စွမ်းနဲ့ထက်ထက်တန်တန်ဖြစ်နေတယ်လို့ပေါ့တန်စွမ်းနေတယ်လို့ပေါ့ပါကုညတာခေါ်တယ်ကုသိုလ်စိတ်တိုင်းစိတ်တိုင်းမှာပါပါတယ်ဒါပေမဲ့လို့မသင်ကြဘူးဘာဝနာကုသိုလ်မှသင်ကြဘာဝနာကုသိုလ်လည်းပဲအားကောင်းတဲ့ဘာဝနာကုသိုလ်တွေမှသင်ကြတယ်အားမကောင်းတဲ့ဘာဝနာကုသိုလ်တွေမသင်ကြဘူးသမာသမထဘာဝနာဆိုလည်းဥဇာရသမာဓိစီကြမှာအဲ့ဒီကြမှာသင်ကြတယ် ဝိပဿနာဘာဝနာဆိုဥရိယပြညာကြားမှသင်ကြားတယ်။တန်သွားနေတာကစိတ်တရားတစ်သက်တန်တာပြင့်မနှုတ်နမနာကိုအားကောင်းပြီးတော့ပြင့်အဲဒါဘာကုညတာခေါ်တယ်။ဒါလည်းယောဂီပုဂ္ဂိုလ်တွေကိုယ်တိုင်တွေ့တာပဲ။ကာယဘာကုညတာစိတ္တဘာကုညတာနှမျိုးပဲဒီမှာခန္ဓာနှလုံးနှလုံးတတ်တာလည်းကာယနဲ့စိတ္တနဲ့သူခွဲတာလေ။အဲဖြောင်းမတာဥစုကတာတဲ့စိတ်ဖြောင်းမတယ်။ ဒါလည်းကုသိုလ်စိတ်တိုင်းစိတ်တိုင်းမှာဖြောက်မှတ်တဲ့သဘောပါတယ်မဖြောက်မှတ်ရင်ကုသိုလ်ဆိုတာမရှိဘူးဒါပေမဲ့တော့တာမန်ကုသိုလ်တွေမှာဖြောက်မှတ်တဲ့သဘောကသိမထင်ရှားဘူးပေါ့သိမထင်ရှားဘူးဆိုတော့သီလဆောက်တည်တဲ့ခါတွေလည်းဖြောက်မှတ်တဲ့သဘောသင်ကြတာများသင်ကြပါတယ်အဲဒီဝိပဿနာဘာဝနာမှာဥရိယဗျာညာစီရောက်တဲ့ခါကျသင်ကြတယ်ဥစုကတာတွေဖြစ်လာတယ်သိချောက်မှလာတယ်တဲ့ခြေတုံးကမတော်တာတွေမသိတာတွေလုပ်နေတဲ့ပုံကိုယ်တွေလည်းပဲ အဲ့ဒီကြတော့စိတ်တွေချောင်းမာလာတယ်မတော်တာတွေရှိကတို့လုခဲ့တာတွေတော့မှားလာပဲဟုတ်လားဘယ်သူမှသုံးမလို့ရှိကမရဘူးဒါမလုပ်ပါနဲ့ဆိုလို့မရဘူးဆရာသမားတွေကပြောလို့မရဘူးမိဘတွေပြောလို့မရဘူးမိတ်ဆွေငယ်ချင်းတွေကတားလို့မရဘူးအဲ့ဒီဟာသူဝါသနာပါတော့ပြိတ္တာတွေကြောက်လုံးတာရှိတယ်အဲအခုတရားထဲဝင်အားထုတ်တဲ့ခါကျတော့သူကစိတ်ကဖြောင်းမလာတာကိုငါကိုယ်တော့မှလုပ်ခဲ့တာတွေမှားတာပဲဒီလုပ်တွေမတော်တဲ့လုပ်တွေမလုပ်သင့်ဘူးမလုပ်ထိုက်ဘူးဆိုတဲ့စိတ်တွေတွေကဆုံးပြလာတယ် ကျွတ်ကျွတ်သွားတယ်သိနေရကြတယ်ဟွန်းတော်တော်ဟန်ကြတယ်ဘုန်းကြီးတို့ဒီမှာကိုကိုမေးဆိုတဲ့စကားတယောက်ရှိတယ်အဲဘုန်းကြီးများဒီကမ္မထာပြတာကစကားတယောက်သူကသဗ္ဗေဝိတ္တိနေတဲ့ပုဂ္ဂိုလ်ပေါ်တယ်အဲသူကမကောင်းမှုအကုသိုလ်တွေပဲကြောက်အောင်မှရွံ့အောင်မှမသိဘူးအဲဒါတွေကိုကိုရကထမ်းရည်ကားတွေဆိုတာပေါ်ပါတယ်ရှိပါတယ်အာအဒီနာက ဟိုနှစ်မိုင်လောက်ဝေးတဲ့ရက်ကထန်တော်လေးအပင်တင်ပြီးတော့အဲဒီကနေပြီးထမ်းရည်ထမ်းရည်ကားတွေဆိုရှိအဲဒီလိုထမ်းရည်ကားတွေနဲ့ဟိုအခုသူကကာလတော့ဒီဘုံဆိုင်တွေပါတယ်ဆိုတာလည်းရှိတာပါပဲအဲဒီထမ်းရည်တွေပေါ့အရက်တွေပါတယ်လည်းချက်တော့ပြီးတော့ကျက်တွေတို့ဘဲတွေတို့ဒါတွေမွေးကြည့်ပြီးတကလားသူချက်ပြုတ်စား ဒါတွေလုံတာကိုဒီဟာတွေလည်းသူတို့မှာပေါ့သူပါဠိပါဒဒေနတာတွေဘာမှသူကြောင်ဝင်မဟုတ်ပါဘူးခွင့်သာလို့ရှိရင်ရာဇဝမှုလောက်တာသူကြောက်ရင်ကြောက်ရင်ကြောက်မယ်ဒီဟာတွေဆိုရင်သူအကုန်လုံးမှာပါပဲသူအဲဒီလိုလုံနေတဲ့လူတယောက်တရားအထုတ်တယ်တရားထုတ်တာမှဘုန်းကြီးကမရှိပါဘူးနဲ့ဒီပါတယ်တုန်းကမော်လမြိုင်မှာပါဆိုတဲ့သင်တယ်ဟိုမှာဟိုကကမ္ဘာသားဆရာတွေသူဆရာတွေကြည့်ပါတယ်သူတို့ကြည့်အထုတ်အထုတ်တော့ဥရိယပြန်ညာရောက်လာတဲ့အခါကျသူစိတ်တွေချောင်းမှာဒါလည်း ဒါတွေမှားတာပဲငါလောက်တာတွေမတော်တာတွေပဲဆိုပြီးဒါတွေနောက်မလောက်တော့ဘူးဆိုပြီးဒါကြတဲ့အကုန်လုံးစွန့်တာပဲအကုန်လုံးစွန့်တာဒါကြတဲ့သူမတရားသဖြင့်စီဝါချထားတာတွေမတော်ဘူးဆိုတာတွေအကုန်စွန့်ပြစ်အိမ်ကရှိတဲ့ဥစ္စာတွေအဲကြက်တွေပါလေအကုန်လုံးလွတ်ပြစ်မကောင်းမှုတွေအကုန်မလောက်တော့ဘူးဒါတွေကျွတ်သွားတာသူစိတ်နေရကြတယ်သူစုကတော့စိတ်ဖောက်ချောင်းမှလာအများအားဖြင့်အဲ့ဒီလိုပဲတချို့မျိုးသမီးတွေကလည်းရှိတာပဲတချို့အိမ်မှာဆိုလို့ရှိရင် ခင်ကအင်းချင်းယောက်ျားသူကအနိုင်အနိုင်ယူလာတဲ့အမျိုးသမီးတွေပါလေတို့ရှိတယ်တရားဝင်အားထုတ်တဲ့ခါကာလကျရင်အဲ့ဒီဥရိယပြညာရောက်တဲ့ခါကာလကျသူကစိတ်ကတောက်မှလာတောက်မှလာတော့ဩငါဟိုတုန်းကငါယောက်ျားပေါ်မှာငါကျူးလွန်ခဲ့တာဒီတော်တော်များခဲ့တာမှားခဲ့တာနောက်မလုပ်တော့ဘူးဆိုပြီးတော့ဒါလည်းတောက်မှသွားတယ်သိနေရကြတယ်သူကအင်းအင်းတော်မှုတွေပါလေပြည့်ပြည့်သွားတာပေါ့သိနေရကြတယ်ဥစုပတ္တလို့အဲ့ဒီလိုပဲမတော်မသင့်တဲ့အမှုတွေပြုလာတဲ့ပုဂ္ဂိုလ်များတရားထုတ်လို့ရှိရင်ဉာဏ်ရောက်လာတော့စိတ်တွေကတောက်မှတယ် ဘာမှမဟောရပါဘူးကမ္မထာဆရာတွေကဟောရတာမဟုတ်သူကသူစိတ်ကဆောက်မှလာအစဉ်တန်းတက်လာသိနေကြတယ်อืมဟောနာကောင်းပါတယ်ဥစုကတာဆောက်မှတဲ့သဘောတဲ့ဒါကောင်းပါတယ်လားတရားလမ်းစဉ်မှားလာတာလားဒါကြောင့်မို့လည်းပဲဒီတရားအတိုင်းအားထုတ်လို့ပယ်လေးပါးကလို့တယ်ဆိုတော့ဒါကြောင့်မို့လို့ဒါဒီတရားတွေသဘောတရားတွေကဆောက်မှတဲ့သဘောတွေကလည်းခါတယ်တိုးတက်ပြီးတော့လာလို့ဒါကြောင့်ဘယ်ဝိတ္တမြာပြီးကလုံးမြောက်နိုင်တာအနံကောင်းနေอืมဒါ စာသဘောနဲ့ပြောမယ်ဆိုရင်တော့ဒီလိုပဲအမီးတော့ပြောရတာပဲတောင်းမသားကဘယ်လိုဖြစ်တယ်လဲဆိုတာပြောဖို့မပေါ်ဘူးအဲတရားထုတ်တာကြတော့ဥရပြညာရောက်လို့ရှိရင်ကြီးကခပ်ပေလေးခတ်တေတို့အဆိုးဆိုးတို့နေလာတဲ့ပုံကိုယ်တွေမှာပိုးတင်ကြတယ်အစားကလည်းနူးညံ့သိမ်မွေ့နေတဲ့ပုံကိုယ်တော့တဲမသိဘူးအစားရတယ်သူကအကောက်ကြီးကနဲခဲ့တာကိုအဲသူကတဲမသိဘူးဒါတောင်မှလည်းသိတာများသိပါတယ်ရှင်းတော့ကအဲစိတ်ကူးတွေမတော်တာတွေကြောက်စိတ်ကူးနေတာတွေအဲ့ဒါတွေတော့သိပါတယ်အဲ့ဒီလိုစိတ်ကူးတွေမကောင်းဘူးဆိုတော့သူကသိတယ် အဲဒီတော့ဥစုကတာဖြစ်လာလို့ရှိရင်စိတ်တွေကချောင်းမလာတယ်တဲ့မတော်မသင့်တာတွေငါမပြုတော့ဘူးမလုပ်တော့ဘူးရှိကလုပ်ခဲ့တာတွေမှားခဲ့တယ်ဆိုပြီးတော့အဲဒီလိုစိတ်မျိုးတွေဖြစ်တတ်ပါတယ်အဲယောဂီပုဂ္ဂိုလ်တွေသူကသူတို့လည်းပြောပါတယ်ပြောတဲ့ဖြင့်ဒီပုဂ္ဂိုလ်ဟာအစင်တန်းတက်လာပြီနေရာကျလာပြီတော့ဒီလိုအတိမပြပါပါလေမနာကောင်းပါလေအဲတော့အားလုံး39ပါးရှိတယ် ဒီ19ပါးမှာတင့်တယ်သောစိတ်တိုင်းနဲ့သာရှင်စိတ်တိုင်းနဲ့ရှင်သည်အဲဆိုရမယ်ဒီ19ပါးမှာတင့်တယ်သောစိတ်တိုင်းနဲ့ရှင်သည် သောစိတ်ဆိုတာဘာတွေတော့ဆိုအောင်နာတင်းနေသောစိတ်လည်းပေါ်ပါသေးတယ်ဆိုတာအကုသိုလ်အဲကုသိုလ်စိတ်ဟိတ်ရှိသောဝိပဿနာစိတ်တို့ကိုတင်းနေသောစိတ်ကိုခေါ်သည်အကုသိုလ်စိတ်ဟိတ်စိတ်တို့ကိုမတင်းနေသောစိတ်ကိုခေါ်သည်ဒီကပြောခဲ့ပြီးစိတ်ပိုင်းတော့ဝိညာဉ်နဲ့ခန္ဓာတွေမှာအကုသိုလ်စိတ်၁၂ခုဟိတ်စိတ်ဆိုတာ၁၂ခုရှိတယ်ဟိတ်မပါတဲ့စိတ်အဲ့ဒါတွေကမတင်းနေတဲ့စိတ်စိတ်ညံ့နေဖို့မကောင်းတဲ့စိတ်အဲဒီစိတ်တွေကအသောဘနမတင့်နေတဲ့စိတ်တွေမကောင်းတဲ့စိတ်တွေ အဲဒီကလွတ်တဲ့စိတ်တွေကတင်းနေတဲ့စိတ်တွေကပါကုသိုလ်စိတ်အဲစိတ်ရှိတဲ့ဝိဘက်ကရိယာစိတ်ဝိဘက်ကစိတ်စိတ်ထဲမှာလည်းဝိဘက်တိကရိယာတွေပါတယ်။ဒါကြောင့်စိတ်ရှိတော့လို့ဝိသေသနာတတ်တာဆိုရမယ်။ကုသိုလ်စိတ်စိတ်ရှိတော့ဝိဘက်ကရိယာစိတ်တို့ကိုတင်းနေသောစိတ်ကိုခေါ်သည်။ကုသိုလ်စိတ်စိတ်ရှိတော့ဝိဘက်ကရိယာစိတ်တို့ကို ရှင်းတဲ့သောစိတ်ကိုခေါ်သည် ရာစိတ်ရှင်းနေတဲ့စိတ်အဲ့ဒီရှင်းနေတဲ့စိတ်တွေမှာခုပြောတဲ့39ပါးသောတရားတွေကုန်ပါတယ်ဟောဒီနေ့3လင်းကကဏ္ဍနေထိုးတာတော့သူပြောကြမလို့အဲ့ဒီ7 9 30စက်တွေတော့နှလုံးနှလုံးထိုးတာကတော့ကာယပါဒတိစိတ်တပါဒတိကာယလုဒ္ဒစိတ်တလုဒ္ဒကာယနဲ့စိတ်ဓာတ်နဲ့တွဲပြီးတော့နှမျိုးနှမျိုးခွဲထားလို့လားနှစ်ခုနှစ်ခုလုံးကဏ္ဍထိုးတာအဲဒီကုသိုလ်စိတ်ဟိရှိသောစိတ်တွေကဟိရှိသော ဝိပကရိယာစိတ်တွေတင့်တယ်သောစိတ်ကောင်းသောစိတ်တွေကုသိုလ်စိတ်တွေဆိုတာကရှိကပြောခဲ့တယ်ကာမကုသိုလ်စိတ်က7ပါးမေဟကုသိုလ်စိတ်က9ပါးလောကုတ္တရာကုသိုလ်စိတ်က7ပါးအဲဒါကုသိုလ်စိတ်တွေပဲ7ရယ်9ရယ်7ရယ်7ရယ်ဆိုတော့အဲ23ပါကုသိုလ်စိတ်23ရှိတယ်သိရှိသောဝိဘက်ဝိဘက်စိတ်ဆိုတာကလည်းကာမဝိဘက်စိတ်က7ပါးမေဟဝိဘက်စိတ်က9ပါး လောကုတ္တရာဝိပဲစိတ်ကရှင်းပါတူတူပဲသူလည်း23ပဲပြီးတော့ကရိယာစိတ်ကကာမကရိယာစိတ်က7ပါမေဂုကရိယာစိတ်က9ပါ7နဲ့9နဲ့ပေါင်း18ခုဒါပဲသူကလောကုတ္တရာစိတ်ရှိဘူးအဲဒီအဲဒီစိတ်တွေနဲ့ရှင်တယ်တဲ့အဲဒီစိတ်တွေဖြစ်တဲ့ဖြစ်တိုင်းဒီသရာသရှိတော့19ပါးသောတရားတွေကုန်ပါတာပဲဒါပေမဲ့လို့သင်ကြားတာကတော့ဘာဝနာကြမှာသင်ကြားတယ်သမထဘာဝနာဆိုရင်

လိုချင်မှုကျင်းကွာသွားတဲ့အခါကာလဒီမှာအလောဘသင်ကြားတယ်စိတ်မဆိုးတဲ့မပြင်းမတဲ့အခါမေတ္တာဘာဝနာပွားများတဲ့အခါအရောဓသင်ကြားတယ်အဲတသမေတ္တာတရားတွေကတော့ဘာဝနာထဲမှာမှသင်ကြားတယ်လို့အဲပါတာတိတွေကလည်းများသောအားဖြင့်ဘာဝနာမှာမှသင်ကြားတယ်သိချင်းခါရင်သင်ကြားဘူးအဲဒီတော့ဒီမှာတင့်နေသောစိတ်ကိုပြောတော့မတင့်နေသောစိတ်လည်းပြောဦးမှဖြစ်မှာမဟုတ်နဲ့ခခခကအကုသိုလ်စိတ်ဟိစိတ်တို့ကိုမတင်တဲ့သောစိတ်ကိုခေါ်သည်လို့တတ်တယ်ဒါလွယ်ပါရဲ့ဆိုအကုသိုလ်စိတ် ထိတ်စိတ်တို့ကိုမတင်တယ်သောစိတ်ဟုခေါ်သည်အကုသိုလ်စိတ်ထိတ်စိတ်တို့ကို သိရအောင်တော့သတင်းကြနောက်သတင်းကြရင်တော့ကုံတော့မှာပဲအဲမျှဝေပြီးတော့တရားသိရယနေ့ယခုကျွန်တော်တို့ပြုသောဒါနကုသိုလ်သီလကုသိုလ်ဘာဝနာကုသိုလ်တရားဟောရသောကုသိုလ်တရားနာရသောကုသိုလ်ဝေယဝိသကုသိုလ် စားရှိသောဤကောင်းမှုအပေါင်းဤအဖို့ဘာကကိုသမိဖာတို့အားညပေးဝေပါကုန်၏သွေမျိုးတို့အားညပေးဝေပါကုန်၏ဤရ၌ရောက်ရှိနေသောလူပရိသတ်နတ်ပရိသတ်အပေါင်းတို့အား ပေးဝေပါကုန်၏အလုံးစုံသောသတ္တဝါပေါင်းတို့အားမြတ်ပေးဝေပါကုန်၏သမိဖတော်မှစ၍အလုံးစုံသောသတ္တဝါပေါင်းတို့သည်မြတ်ရကြ၍ကိုယ်စိတ်နှပြခံစားကြသည်ဖြစ်ပါစေကုန်သတည်း စိတ်ဖြစ်တိုင်းဖြစ်တိုင်းအဲဒီအာဟုသောစိတ်တွေ အာဟုသစေတသိက်တွေရဲ့သာဝတိကသရစေတသိက်တွေရဲ့ပုဂ္ဂိစေတသိက်တွေရဲ့တိုက်တိုက်တွေကတော့ပါဝင်ပြီးတော့ပြင့်တယ်သို့တော်လည်းပဲစိတ်တခြင်းဖြစ်တဲ့အခါမှာစိတ်စိတ်ကတစ်ခုတစ်ခုပဲလွန်ခဲ့ပြီးတော့သင်ကြားတာတစ်ခုတစ်ခုပဲသင်ကြားတွေ့ရတယ်တစ်ခုသုံးခုလေးခုငါးခုပြိုင်ပြီးတော့သင်ကြားတာကတော့ဘယ်လိုတော့မပြင့်နိုင်ဘူးတစ်ခုချင်းတစ်ခုချင်းပဲသင်ကြားတယ်အဲဒီသင်ကြားတဲ့တရားတစ်ခုတစ်ခုပဲကျူရမှားရတယ်အကျူမှလို့ချင်းအဲဒီသင်ကြားတဲ့တစ်ခုတစ်ခုကိုပဲခုနကမောဟက အမှားကြီးကဝင်သွားမှာကငါပဲဟာလူကျင်တဲ့စိတ်ကလေးလူကျင်တဲ့သဘောလေးထင်ကြတာလေလောဘထင်ကြတာလူကျင်တဲ့ဟာငါပဲဒီလိုဖြစ်လာတာသိဆိုးရာနေဒီဆိုတာငါပဲရင်ကလည်းရှိခုလည်းရှိမြဲနေတာပဲဒီလိုထင်တာကိုအဲလူကျင်နေတဲ့ပြီးဝမ်းမြောက်ဝမ်းမြောက်တဲ့စိတ်ကလေးဖြစ်နေကိုလူကျင်တဲ့အာယုံဖြစ်ကြလို့ကိုလူကျင်တဲ့အာယုံလေးနဲ့တခါတည်းပျော်ပြီးတော့နေကြတယ်ပီတိဖြစ်တယ်

ဝါဒယုံနာခန္ဓာတွေကုန်ပြလို့မဖြစ်ဘူးဆိုလို့ရှိရင်ဝိဇ္ဇနာချင်းပြင်းပြင်းဆိုင်တော့သမထဝဆင်းရတယ်ဘာမှမရှိဘူးဒါအာယုံဒါအာယုံနဲ့စပြီးဖြစ်မဲ့အကုသိုလ်တရားတွေကိလေသာတရားတွေကံတရားတွေဘဝတွေယုံနာခန္ဓာတွေအကုန်လုံးငြိမ့်တယ်တဲ့ဒါကသင်္ခါရခြင်းငြိမ့်တယ်လို့ခေါ်တယ်အဲမကျွမိတဲ့အာယုံတွေမှာတော့မငြိမ့်ဘူးအလုံးစုံတကားတဲ့အမြင့်ပြန်ငြိမ့်တာကတော့အရိယာမဉ္ဇဉ်ရောက်မှငြိမ့်သွားမယ်အဲဒီအရိယာမဉ္ဇဉ်ရောက်ဖို့ရပဲကု ဒီတိုင်းဒီတိုင်းတို့ကြားတွေကိုရှုမှတ်ရတယ်လို့ဆိုတာနားလည်ထားရမယ်သင်ကုန်သွားပြီညဝေပြီးတော့တရားသိတဲ့ကိုယနေ့ဖို့၌ကျွန်ုပ်တို့ပြုစုပွားများအာထုပ်အပ်သောဒါနာကုသိုလ်သီလကုသိုလ်ဘာဝနာကုသိုလ်တရားဟောရာ ကာကုသိုလ်ဝေယဝိသကုသိုလ်သရှိသောဒီကောင်းမှုပေါင်း၏ဘုရားကကိုအမိဖတော်အားညပေးဝေပါကုန်၏ညပေးဝေပါကုန်၏သွေမျိုးတို့အားညပေးဝေပါကုန်၏ မြပြေပါကုန်၏ဒီရ၌ရောက်ရှိနေသောလူပရိသတ်နတ်ပရိသတ်ပေါင်းအားမြပြေပါကုန်၏မြပြေပါကုန်၏လုံးစုံသော ပါတော်မှာစ၍အလုံးစုံသောသတ္တဝါအပေါင်းတို့သည်ညရကြ၍ကိုယ်စိတ်နှပြချမ်းသာကြသည်ဖြစ်ပါစေကုန်